မိစ္ဆဒ10ပါးနဲ့စားပြီးတော့ဟောခဲ့တယ်မိစ္ဆဒ10ပါးတွေကမိစ္ဆဒိဋ္ဌိဆိုတဲ့တရားတစ်ခုလောက်ပဲဒီနေ့ကပြည်စုံတယ်လို့ဆိုရမှာပါပဲဒါပေမဲ့လို့သင်အားလျော်စွာပြည်စုံရကောင်းကောင်းကြီးပြည်စုံတယ်လို့တော့မဟုတ်ဘူးဒါတော့သာပါတော့ပြည်စုံပြီလို့ ။ညာနဲ့မိစ္ဆာသင်္ကပ္ပစသည်မိစ္ဆာတတရား၉ပါးကျန်နေတယ်အဲဒီမိစ္ဆာတတရား၉ပါးကိုအဲဒီနေ့ဟောရမယ်။ဒါလေးအကျိုးကျင်တယ်လို့ဘုရားမလေးဒီတာဒီလူသာတာဒီရောက်ခါတိုင်းခါတိုင်းဆိုလို့ရှိရင်ဟိုကညာကရောက်လာတဲ့ကမ္ဘာကြီးရတယ်ဒီကတည်းကနေ့ကျွန်တော်ရှိရင်ဟောခိုင်းရတာ။ဒီကနေ့ဟောမခိုင်းရဘူး န်းကြီးတရားကအကျဉ်းသွင်းကြည့်ပြီးတော့လည်းဘုန်းကြီးကတဲ့နေ့နေ့ကျတော့မြန်မာလေးသွားမှာအဲဒီမှာတလိုက်ကျော်တော့ကျအဲနောက်ရက်ဒီလည်းဆက်ဟောဖို့ရအကြောင်းမှမရှိဘူးဝေးအဲဒီဒီတရားကျင်းလေးစတတ်တော်မှာရှင်းပါလေဒီရနေ့မိစ္ဆာတိနာပါကစရရဟောရ ဒီနေ့ကမိစ္ဆာဒိဋ္ဌိကိုပယ်ပယ်တော့ဘာနဲ့ပယ်ရသလဲဆိုရင်သမာဓိဋ္ဌိနဲ့ပယ်ရသမာဓိဋ္ဌိမိစ္ဆာဒိဋ္ဌိပဇ္ဇတိသမာဓိဋ္ဌိကမိစ္ဆာဒိဋ္ဌိကိုပယ်ရတယ်ကျမ်းမာစေတတ်တဲ့သေးကအနာယောဂများပယ်ရှားရတယ်လို့ပဲ ဓမ္မာวิရတဲ့ဆေးကိုမြှွယ်လို့ရှိရင်အနာရောဂါကင်းပြောက်သူအင်အားရှိသလောက်ဆေးကိုမြှွယ်ရင်နည်းနည်းမြှွယ်ရင်နည်းနည်းယောဂသစ္စာတော့တာများများမြှွယ်တော့ဒီနေ့ပြီးဒီနေ့မြေပေါင်းများစွာအချိန်ပေါင်းများစွာမြှွယ်လိုက်တဲ့အခါကျတော့ယောဂတွေကပျောက်ပျောက်လို့နောက်ဆုံးကြတော့ယောဂတွေအကုန်ပျောက်သွားတယ်ဒါလိုပဲသမာဓိဋ္ဌိကမိစ္ဆာဒိဋ္ဌိကိုပယ် သမာဓိကြီးတွေဒီကအမျိုးမျိုးဖွဲ့ထားခဲ့ကံကံရဲ့ကျိုးကိုယုံကြည်တဲ့ဓမ္မပဒသမာဓိကြီးကတစ်မျိုးဝိပဿနာသမာဓိကြီးကတစ်မျိုးအရိယာမဲ့သမာဓိကြီးကတစ်မျိုးဒီလိုချင်းမျိုးပါချင်းသုံးမျိုးပါပဲအဲဝိပဿနာသမာဓိကြီးမှာတော့ နာယုတ်ကိုပိုင်းခြားပြီးတဲ့နာမရူပပရိစေရာကသမာဓိကတမျိုးရှိအကြောင်းကျိုးကိုပိုင်းခြားပြီးတဲ့ပြစ္ဆယဘိကညာကသမာဓိကတမျိုးရှိနောက်သမတနာညာဝိရဗျာညာအဲဒီအချက်မှာအနိစ္စဒုက္ခအနတ္တလက္ခဏာတွေကိုသိပြီးတော့အဲအနိစ္စဒုက္ခအနတ္တလက္ခဏာတွေကိုသိမြင်တဲ့ဝိပဿနာသမာဓိကတမျိုးသမာဓိကအရှင်၃ဆင့်ဒီကဘုံလုံးပါပါတယ်ဗျာ လာပုဗ္ဗာအရိယသုံးဝမဲ့ခြင်းများတဲ့ကောင်းနေပြီမူလသမာဓိမူလမဲ့ခြင်းမူလမဲ့ကအရိယသုံးဝမဲ့ခြင်းများတဲ့မှာပါမူလမဲ့ခြင်းကတပါးတဲ့သမာဓိကြီးမှာမူလမဲ့ခြင်းသာပါတော့ဆိုရင်သမဗဒသမာဓိကြီးကိုသိရမယ်ကံကံရဲ့အကျိုးကိုမယုံကြည်တဲ့ပုဂ္ဂိုလ်တွေမှာဘာကုသိုလ်မှမပွားဘူး ဝိပဿနာဆိုတာဝေးပါရဲ့သူကတရားလည်းမနာဘူးကုသိုလ်ကောင်းမှုလည်းမပြုဘူးအတိုင်းအကျိုးမယုံကြည်ဘူးသမတော်ဘာကုသိုလ်မှမပြုဘူးအကုသိုလ်လည်းမရှောင်ဘူးသူကတော့ဘာနဲ့တူနေတယ်လဲဆိုရင်ဖြည့်စရာများပြောတာမယုံကြည်ပဲနဲ့ကိုစားကျင်တာတွေစားတဲ့မကြမ်းပါတဲ့ယောဂဝေဒနာရှင်နဲ့ရှိတယ် အဲသူကစားခြင်းမရဘူးစားခြင်းတော့ဆရာပြောတဲ့အတိုင်းမတည့်ဘူးဆိုတာဟုတ်မထင်ပါဘူးဆိုပြီးတော့သူကြရတယ်ကြောက်စားယောဂတွေဖြစ်ပုံလို့သိတယ်ဆိုတာအဲဒါလိုပဲကံကံကြိုးမယုံကြည်တဲ့ပုဂ္ဂိုလ်မိစ္ဆာတွေပြီးပေါ်တယ်အဲဒီမိစ္ဆာတွေပြီးရှိပြီးတော့နေတဲ့ပုဂ္ဂိုလ်ကအကုသိုလ်တွေလည်းသူမကြောက်ဘူးဘယ်အကုသိုလ်မှမကြောက်ဘူးသူလုပ်ရှင်တာတွေအကုန်လုံးလာပဲသူကြိုက်နေတာကော ကုသိုလ်ကောင်းမှုတွေဆိုရင်ဘာမှသူမလုပ်ဘူးဘာလို့လဲတော့ဆိုသူနောင်ပွားလည်းမရှိကုသိုလ်ကအကျိုးပေးနိုင်မယ်လည်းမယုံကြည်တော့မလုပ်အဲတော့ဘာကုသိုလ်မှမဖြစ်ဘူးကံကံရဲ့အကျိုးကိုယုံကြည်တဲ့ကာမတရသမာဓိရှိမှအဲဒီသမာဓိကအရင်းကမယ်ဒီသမာဓိရှိနေတဲ့ပုဂ္ဂိုလ်ကကုသိုလ်ကောင်းမှုတွေပွားတယ် အရာနဲ့စပ်ပြီးတော့လည်းကုသိုလ်ကောင်းမှုတွေပွားတယ်တရားနဲ့စပ်ပြီးတော့လည်းကုသိုလ်ကောင်းမှုတွေပွားတယ်ဘာသာနဲ့စပ်ပြီးတော့လည်းကုသိုလ်ကောင်းမှုတွေပွားတယ်ဒါနာကုသိုလ်တွေပေးလူနေကြတယ်ဆိုတော့ကံကံရုပ်ယုံကြည်လို့ပဲသီလဆောက်တည်ပြီးသီလကျင့်နေကြတာလည်းကံကံရုပ်ယုံကြည်လို့ပဲအခုလိုတရားနာနေတာလည်းကံကံရုပ်ယုံကြည်လို့ပဲဘာဝနာတရားတွေအားထုတ်နေကြတယ်ဆိုတာကလည်းသူပြောကြမလို့ကံကံရုပ်မယုံကြည်တဲ့ပုဂ္ဂိုလ်ပဲအားထုတ်မှာလေကံကံရုပ်ယုံကြည်လို့အားထုတ်ကြတယ် အဲဒီတော့ကုသိုလ်ကောင်းမှုကိုပြုတိုင်းပြုတိုင်းမူလမဲ့ခင်ကပါဝင်သည်မူလမဲ့ခင်သမာဓိတိပါဝင်လို့ရှိရင်သမာသင်္ကပ္ပအစရှိသောမဲ့ခင်9ပါးလည်းပါဝင်ပါတယ်သမာသမာဓိတယ်အောင်မဲ့ခင်9ပါးဟောမိစ္ဆာညာဏနဲ့မိစ္ဆာဝိမုဒ္ဓိနှုတ်တာပေါ့လေအဲ့ဒါသမာညာဏသမာအဲသမာညာဏသမာဝိမုဒ္ဓိအဲ့ဒါနှုတ်တာ နောက်ဆုံးကနှစ်ခုနှုတ်ထားပြီးရှိကရှိခုကမဲ့ခင်တရားတွေပါအဲဒါသမာဓိတိဖြစ်တိုင်းဖြစ်တိုင်းသမာသင်္ကပ္ပစိုက်သောတရားတွေပါဝင်သွားပါပြီဒါပေမဲ့လို့အဲဒီသမာသင်္ကပ္ပစိုက်ပြီးတော့မဲ့ခင်တရားတွေလည်းပြီးသားဖွဲပြီးတော့ဟောလို့ရှိရင်သူပြီးသားရှိပါတယ်အဲဒါတွေကိုသမာမိစ္ဆာသင်္ကပ္ပောမှားသွားကြခြင်းတဲ့မိစ္ဆာသင်္ကပ္ပမှားသွားကြခြင်း မှားစွာကြံတယ်ဆိုတာဘာတွေကြံတာတော့ဆိုတဲ့နေ့ကဆိုရဲပါဘူးပြောရတယ်ကာမဝိတက်ယာဘာရဝိတက်ဝိအိန္ဒဝိတက်နဲ့ဝိတက်၃ပါးဟာလားမိစ္ဆာသင်္ကပ္ပမိစ္ဆာဝိတက်တွေပဲကာမဝိတက်ဆိုတာလူရင်နေတဲ့ဆရာပြတဲ့ကာမဂုဏ်အာယုန်နဲ့စားပြီးတော့ကြံစည်နေတာလူရင်နေတဲ့ဆရာကြံစည်တာက စရာနှိမ့်သက်စရာသာယာစရာတွေပေါ့။အဲရှိဖြစ်ဖြစ်သဲမဲ့ဖြစ်ဖြစ်ဝိညာဉ်စရာနှိမ့်သက်စရာတွေနဲ့စပြီးတော့ကြားနေတာတွေများသောအားဖြင့်လူရအားရှိရင်အဲဒီကာမဝိတ္တတွေကြားနေတာပဲ။ဒါတွေများနေတာပဲ။ဘာမှဘာဝနာလုံးမလုပ်ဘူးဆိုတဲ့ပုဂ္ဂိုလ်တွေများနေရှိတယ်များသိရှိတယ်များအဲဒီကာမဝိတ္တတွေပဲဖြစ်နေ။သာဝေရေ အစရှိသည်နဲ့ပတ်သက်ပြီးတော့ဒီကုစဉ်းစားကြံစည်နေရတာအဲဒီကြံစည်နေတာကာမဂုဏ်တွေညာနေတာပဲအဲဒီတည်းအစင်မတင်တာလေးသွားခလုတ်တိုက်နေတဲ့ခါကျဇာဘာရဝိတ္တရှိတာသိဆိုးလာဘသူကြောင့်ငါအကျိုးပြတ်တယ်ဘသူကငါအကျိုးကိုပြည့်စည်တယ်စသည်ဖြင့်အဲဒီတော့ခလုတ်တိုက်လိုက်တဲ့ခါကျတော့အဲဒီပုဂ္ဂိုလ်ကြီးသိဘူးတာပြည့်ဘူးတာဉာဏ်နဲ့ ဒေဒီပြက်ပြီးကြအောင်မကြံလို့ရှိရင်လည်းပဲနှိမ့်ဆက်ညင်းဆဲဖို့ကကျမ်းလာဒေဒီပြက်ပြီးကြအောင်လို့ပတ်ဖို့ဒီစေဖို့ယံဒီတာကဇာဝရဝိတ္တအဲသေးအသေးရောက်တော့မကြံဘူးနှိမ့်ဆက်ဖို့ညင်းဆဲဖို့လောက်ယံဒီတာကဝိညာဉ်တာဝိတ္တသူကနှမျိုးခွဲကာမဝိတ္တကတော့ဖြင့်လူချင်းစရာတွေလူချင်းသမျှဟာဖြင့်အကန့်အသတ်မရှိပဲသူကတော့ဘာဖြစ်ဖြစ်လဲကိုကိုတွင်က ယူစင်းလာပါအောင်ရှင်းနေအောင်စသည်ဖြင့်အဲကိုတွင်းကကောင်းတဲ့ဂုဏ်ဝင်္ဂါတွေနဲ့ပြည့်စုံဖို့ကြားနေတာလည်းကမ္မဝိသုဘုရားကအသက်မဲ့ဝိသုပစ္စည်းတွေအဝတ်အထည်တွေအရှင်တရားတွေသာဝေတော့ွယ်တွေနေရာထိုင်ရင်းတွေစသည်ဖြင့်အများကြီးပါပဲသက်မဲ့ဝိသုအသုံးဆောင်နေအဲ့ဒါတွေကိုရဖို့ရ ကြံစည်နေတဲ့ဒုက္ခရာ၊ကံမိုးရာ၊သာဝေဝေရာကြံစည်နေတဲ့စိတ်ကူးနေတဲ့အဲဒါကကာမဝိတ္တတွေပဲလက်ရှိတွေကတော့ကိုအဲကျွဲနွားဆင်းမြတ်တည်းတွေဒီလိုအားတွေလည်းရှိတာပေါ့လေအဲလူပုဂ္ဂိုလ်တွေလည်းရှိတဲ့ယောက်ျားမိန်းမတွေအချင်းချင်းအဲဒါတွေကိုနေတဲ့ตายာပြီးသဘောကျပြီးကြားနေတဲ့မယားလေးတွေကိုကြားဖို့ရပြီးလည်းပဲမပြတ်ဘူးအကွဲမကွာဘူး အဲသာသမီမြန်မာနဲ့စသည်ကျန်တယ်လည်းပါလာပဲအဲဒီလူညင်နေတဲ့ဆရာတွေနဲ့ပတ်တယ်ပြီးတော့ကြံစည်နေတာတွေကကာမဝိတ္တပဲအဲဒီကာမဝိတ္တကမိစ္ဆာသင်္ကပ္ပဆိုတော့ပါပဲပြီးတော့ပြီးတော့ပါအဲပြီးတော့ဘုန်းနဲ့ဆန့်ကျင်မဲ့ဖြစ်တဲ့ပုဂ္ဂိုလ်တွေလူပုဂ္ဂိုလ်ပဲဖြစ်ဖြစ် ဒိဋ္ဌံပဲဖြစ်ဖြစ်မဲ့သင်္သာတိသဘောသာတိဒီလိုဟာတွေပဲဖြစ်ဘာပဲဖြစ်ဖြစ်ပေါ်နေရသိသိသိသိဖို့ရသိအောင်တတ်ဖို့ရကြံစည်နေလို့ရှိရင်ဗျာပါတော်ဥဒေခေါ်တယ်သိအောင်တော့မသာဘူးညှင်းဆဲဖို့ရရိုက်ဖို့နှဲ့ဖို့အဲဒုက္ခရောက်အောင်လို့ဘယ်လိုလုပ်မဲ့စသည်ဖြင့်ကြံစည်နေလို့ရှိရင်ဒါဝိညာဉ်တော်ဥဒေခေါ်တယ်အဲဒီဝိတက်သုံးပါးဟာမိစ္ဆာသင်္ကပ္ပတွေပဲမိစ္ဆာသင်္ကပ္ပတွေကပယ်ရမှာတိုင်းလာတယ် ပူလိုက်ကြအောင်လူရင်နေတဲ့ဇရာကြံစည်တာကကာမဝိတေသေပြည့်စေဖို့ရာကြံစည်တာကဇာဘာရဝိတေကျင်စေဖို့ရာကြံစည်တာကဝိဟိန္တဝိတေ ကြံစီသုံးပါးကိုမိစ္ဆာသင်္ကပ္ပခေါ်သည်တော်တော့ပါလေသူလည်းကြားနေမယ်မိစ္ဆာသဒ္ဓမာယသသင်္ကပ္ပကြံစီတာတဲ့မှာတော့ကြံစီပဲဒါပေမဲ့လို့အဲဒီကြံစီတွေကြိုက်နေတဲ့ပုဂ္ဂိုလ်ကတော့သူ့အနေနဲ့သူတော့မှားတာမဟုတ်ဘူးသူတော့မှားနေတယ် ကာမဂုဏ်အာယုန်နဲ့တော့မကြမ်းပဲဖြစ်နိုင်တော့ကာမဂုဏ်အာယုန်နဲ့မစွန့်နိုင်တဲ့ပုဂ္ဂိုလ်ကသူကကြမ်းရမှာညာမပဲဒီပွားရေးချမ်းသာရေးစားရေးတော်ရေးဒီလိုတွေသူကကြမ်းရမှာသူကလည်းသူတို့မှားနေတာပြီးတော့ကိုယ်ဆန်းကျင်နေဖြစ်တဲ့ပုဂ္ဂိုလ်လည်းပဲဒီစရာဒီကြောင့်သူလည်းကြံစည်ရမှာမကြမ်းမြင်ကိုယ့်ကိုယ်သူကတတ်သွားမယ်ဒီလိုဟာတွေလည်းရှိပါတယ်အမှန်ပါ မွေတို့ကြားတို့သိုးတဲ့နေရာတွေမှာဆိုရင်အဲမွေသိုးတွေကိုနေရာထိုင်ခင်းတာတွေ့တာလို့ရှိရင်ဒီနေ့ကျရင်ငါကြိုက်နိုင်မယ်သုံးပုံကန်သက်တဲ့ပုဂ္ဂိုလ်တွေကြိုက်နိုင်မယ်စပြီးတော့ဒီလိုစပြီးကြတာကိုသူကကြားတော့ဘာလို့ဒီလိုအတူတူတူပဲသူကကိုကနိုင်လို့ရှင်သားသူကလည်းသူကသူကမှားနေတာလို့ညင်းစေဝေရလည်းပဲဒီလိုပဲကိုကညင်းစေသူကညင်းစေမှာညင်းစေဝေရလည်းသူကကြားနေတာလည်း သူ့အတွက်တော့မှားနေတာဒါပေမဲ့လို့မိစ္ဆာသင်္ကပ္ပပဲမှားတော့ကြံစီပါကြောင့်လို့ဆိုရင်အဲဒီလိုကြံစီတဲ့အတွက်သတ္တန်တရားလုံးဒုက္ခရောက်သွားမယ်တဲ့ခုခဏလေးကောင်းစားရမယ်လို့နောင်တန်တရားမှာမကောင်းကျိုးတွေပြီးပြီးဒုက္ခရောက်သွားမယ်တဲ့ဒါကြောင့်မို့အဲဒီလိုမကောင်းမှုနဲ့ပတ်သက်ပြီးတော့ညာနဲ့အကြံစီမျိုးတွေကမှားတော့အကြံစီပဲဒီအကြံစီကိုဘယ်ရမှာလဲ ပရိဒီပါသောပုဂ္ဂိုလ်တို့သည်မိစ္ဆာသင်္ကပ္ပမှားသောကြံစီရှိကုန်သည်ဝိသန်းတိဖြစ်ကုန်တဲ့တံမြတ်စွာဘုရားရဲ့သုံးပါးကိုမလိုက်နာနိုင်တဲ့ပုဂ္ဂိုလ်တွေကမှားသောကြံစီတွေကြံကြလိမ့်မယ်တဲ့ကာမဂုဏ်တွေနဲ့ကြံစီပြီးချင်းကုန်စင်မယ်ဒီဆိုစရာနဲ့တွေ့တဲ့အခါကျသေသေးသေသေးဖို့ပြည့်စုံဖို့ကြာပြီးတော့ချင်းကုန်စင်မယ်အဲညှင်းဆဲဖို့ ညင်းစေဖို့ရကြံပြီးတကားအချင်းကုန်နေမယ်ဒီဒီဝိတ္တသုံးပါးနဲ့ပဲဒီနေ့လုံးသူအချင်းကုန်နေကြတာကိုဟုတ်တယ်မသိတာပြည်ဒီသာပဲကြံတာဒီနေ့ဒိဋ္ဌာနေပါလိမ့်ဆိုမပြောနဲ့လူတွေဒီတိုင်းပဲကြံနေကြတာညာနှလုံးသွင်းအာထုတ်ခြင်းမရှိတဲ့ပုဂ္ဂိုလ်တွေမှာငါပဲကြံနေတာပဲအရာထဲသွားလို့ရှိရင်ပြောဆိုနေတာတွေနားထောင်ကြည့်ဒါတွေပြောနေကြတာပဲ အာမုံနဲ့စပြီးပြောနေကြတာပဲဟောအခုကာလတော့လူတွေပြောတာတွေနဲ့မကဘူးဒီယောဂအတန်သွင်းတာကိုနားထောင်ကြည့်အောင်မလားအဲ့ဒီမှာလည်းပဲကာမုံနဲ့ပတ်သက်တဲ့စကားတွေပြောရတယ်ဇာဝရနဲ့ပတ်သက်တာတွေရှိပါတယ်ဒီလိုပုဂ္ဂိုလ်ကဇာဝရနဲ့ပတ်သက်ပြီးတော့သိရသိရတဲ့အကြောင်းတွေပြောဆိုလည်းရင်းစေဝေအကြောင်းတွေပြောပါတယ်ဒီမှာအဲ့ဒါသိချာသိရင်ဒီသုံးခုက လွတ်ပြီးပြောတာကကြားပါတယ်တရားတန်ဆွတဲ့ခါတော့လွတ်မှာပေါ့လေတရားတန်ဆွတာမဟုတ်ဘူးရိုးရိုးဒုက္ခအိယာနဲ့လွတ်လို့ရှိရင်တော့ဒါတွေများတာပဲအထူးအားဖြင့်တော့ရောရည်တဲ့ဥစ္စာတွေကတော့ကာမဝိတ္တိနဲ့ပတ်သက်တယ်ဒီကြကြပဲသူကတော့ဘာလေးနဲ့ကျော်ပြလိုက်ပါအောင်ပဲဥစ္စာတွေကတော့ကာမဝိတ္တိပြေချာဆိုင်တယ်ကာမဝိတ္တိပေါ့လို့လုပ်နေတာနာညာပါတယ်အဲ့ဒါဒီနိုင်ငံသာမဟုတ်ဟိုနိုင်ငံဟိုနိုင်ငံဒီကုလုံးတစ်ကမ္ဘာလုံးဒီလိုပဲများနေတာပဲ အဲဒီနိုင်ငံကတော့တရားလေးရှိတယ်နည်းနည်းတော့တရားမရှိတဲ့နိုင်ငံတွေမှာဆိုရင်အဲဒါလေးပဲဒီနေ့ကုန်ဒီနေ့ကယူဝိတ္တတွေနဲ့ပဲအချိန်ချုပ်နေတာလို့ဆိုတာအဲဒါကြီးပရိသဝါဒပုဂ္ဂိုလ်တွေပိဿသင်္ကပ္ပမှားသောအကြံစီရှိကုန်၏ဘဝိသန်၏ဖြစ်ဖြစ်ကုန်တဲ့နာသစ္စာဤရာနဲ့မြန်ငါတော်သည်သမာသင်္ကပ္ပမှားသောအကြံစီရှိကုန်၏ဝိသမာတိဖြစ်ကောင်အားဟူ၍တန်လေကောကိလေသာခေါင်းမစွာခြင်းကိုကြရမြည်တော်ကြည့်ခြင်းအာ၏ တ်စွာဘုရားဒီနေရာမှာသူများကမိစ္ဆာသင်္ကပ္ပကျန်တယ်တို့ကသမာသင်္ကပ္ပနဲ့ကိလေသာခေါင်းပါစေမယ်သမာသင်္ကပ္ပကောင်းသောဉာဏ်စီကိုဉာဏ်စီမယ်ကောင်းသောဉာဏ်စီတွေကဘာတွေလုံးဆိုလို့ရှိရင်လိုခြင်းနှစ်လိုခြင်းနှစ်သက်မှုကင်းဖို့ရာဉာဏ်စီတာကနေခမဝိတေသံသာရဇေဝရာဉာဏ်စီတာကအပြဝရဝိတေသနာငဲ့ညာကဉာဏ်စီတာကအဝိညာဝိတေ ရေကြံစီသုံးပါးကိုသမာသင်္ကပ္ပခေါ်သည်ဟိုမိစ္ဆာသင်္ကပ္ပနဲ့ကြောင်းညာပါပဲကာမဝိတ္တရဲ့ကြောင်းညာနေကမဝိတ္တဇာဘာရဝိတ္တရဲ့ကြောင်းနာအပြာဘာရအာလေးရတာရဲ့ဆန့်ကျင်တယ်ဇာဘာရရဲ့ဆန့်ကျင်ဇာဘာရကျင်းတယ်အဲဝိဉ္ဒဝိတ္တရဲ့ကြောင်းညာအဝိဉ္ဒဝိတ္တဒီမှာဝိဉ္ဒရဲ့ဉာဏ်စဲမှုရဲ့ဆန့်ကျင်တယ်ဉာဏ်စဲမှုကိုပယ်ရတာဉာဏ်စဲတယ်ဆိုရင်တဏှာကလည်းကြောင်းညာမယ်

ဒါနာကုသိုလ်ရပြုဝါကြံနေတယ်အဲမိမိမှာရှိတဲ့ပစ္စည်းတွေခင်မင်တွေ့တာမှုမရှိဘဲနဲ့သုံးလွှတ်နိုင်မှုရကြံပြီးနေဒါဟိုဘုရားလုံးတော်ညာကြံပြီးတော့သိကောင်းတာပေါ့ဒီနေကမဝိတ္တအမနာကောင်းသူမေရာရဲ့သိအများကြီးနေကမဝိတ္တနဲ့ကြံပြီးတာတခါလဲမနာကိုကောင်းတာမိဘတွေကသင်ဆုံးပြီးတော့သွားတော့မာနာဇိုးက သူမေရာဘုရားလောင်းတော့သူမေရာသူမေရာပုံနာလေးပေါ့ပုံနာတစ်ခုရပုံနာတစ်ခုလေးပုံနာလေးပေါ့ဒီရင်နဲ့ဒီဒီဥစ္စာတွေပေါ့ရတယ်အအနှင်းနဲ့ခန္ဓာရဲ့ကြီးဖွင့်ပြီးတော့သင်ရင်းနဲ့ဒီပစ္စည်းဒီပစ္စည်းတွေကအရှင်သူမေရာရဲ့90ဆက်က အဖိုးဖွားတွေရဲ့ပစ္စည်းတွေပဲအဲဒီလက်ထက်ကလေးကစုဆောင်းထားတာအဲဒီလောက်ရှိခဲ့တယ်။နောက်60ကဒီလောက်ရှိခဲ့တယ်50က40က30က20က30ကအဲဒီသူမိဘများတိုင်အောင်90ကနေပြီးတော့စုဆောင်းထားတဲ့ပစ္စည်းအရော့မရှိဘူးအတိုးကြီးရရှိအများကြီးနေမှာပါလာတဲ့အဲမှာအဲဒါတွေကိုသူမေရာရဲ့ပုံနာလေးက အရွယ်အားဖြင့်သိကြီးဖို့မရသေးပါဘူးအဲ့ဒါသူကစဉ်းစားတယ်ဒီညောင်တို့ဘာလို့လဲကြီးဖို့မရပါဘူးသူကအဲ့ဒီမှာငငယ်ပဲရှိပါလိမ့်မယ်သူကရွယ်နဲ့တူပါတယ်အဲ့ဒါစဉ်းစားတယ်ပစ္စည်းတွေကရှိတော့တယ်ပစ္စည်းကိုစုဆောင်းထားတဲ့ဘိုးဘမိဘတွေကတော့မရှိတော့ဘူးပစ္စည်းပိုင်ရှင်တွေကတော့မရှိကြတော့ဘူးပစ္စည်းတွေပဲကျန်နေတာပဲอืม စ္စည်းတွေလည်းထားတဲ့နေရာသူ့ဟာသူတီးနေကြတာပစ္စည်းတွေကလည်းလူမသိလူတွေကလည်းမရှိတော့မသိတော့ဘူးပစ္စည်းတွေကိုပစ္စည်းတွေကိုလာပြီးတော့မကြည့်နိုင်တော့ဘူးပစ္စည်းတရားလူတရားဖြစ်ကုန်ပြီအဲ့တော့ငါတော့ဒီပစ္စည်းတွေဒီလိုထားခဲ့လို့မဖြစ်ဘူးယူသွားမှနေရာကြမယ်ငါရဲ့မိဘဘိုးဘွားတွေပစ္စည်းတွေစုဆောင်ပြီးတော့သူ့ခင်ရတယ်ယူမသွားတာကြဘူး စီရဲ့ကြားနေတယ်အလကားပြုငါဒီပစ္စည်းရဲ့ယူသွားမယ်ဒီကူးတော့ဘယ်လိုယူမလဲဆိုရင်အဲဒီပစ္စည်းတွေကိုသူကျဲပိတ်ကလှူဒါန်းပြီးတော့ဒါနာကုလို့ယူသွားမယ်လို့သူကကြံတာပေါ့အဲကုသိုလ်ကောင်းမှုဆိုတာကုသိုလ်ကောင်းမှုပြုတဲ့ပုဂ္ဂိုလ်တော့အစဉ်လိုက်အနုဂါမိကဥစ္စာခေါ်တယ်လောကမှာ သင်္ကမဥစ္စာတဲ့ပြောင်းကျူးလို့ရတဲ့ဥစ္စာဒါကတော့သင်္ကမဥစ္စာတွေကတော့ဟိုလူလက်ထဲရောက်ဟိုလူပြည်ပြည်ဖြစ်တာပဲသင်္ကမဥစ္စာများဟိုလူလက်ထဲရောက်နေဟိုလူပြည်ပြည်ဖြစ်နေတာဟိုအောင်သိလို့ပါတယ်များအပိုင်းနိုင်တို့ပါတယ်သူပြည်ရောက်သွားရင်သူကဖြစ်နေတာပဲဇာနဲ့ပါလေရေးမထိုင်ညင်းမှုခက်တယ်သူကသူလက်ထဲရောက်သူပြည်ပြည်ဖြစ်နေတာအဲဒီပြန်ဟာဒီလက်ဒီလိုပါပဲသူလက်ထဲရောက်သူပြည်ပြည်ဖြစ်တာခိုးတဲ့လူလက်ထဲရောက်ခိုးတဲ့လူပြည်ပြည်သူပိုင်းတော့တာ ဓမြတဲ့တဲ့ရောက်လဲသူပစ္စည်းရင်းနေတာပဲအဲဒီငမောဥစ္စာကပြောင်းရွှေ့ရတဲ့ဥစ္စာမဆိုင်ဘူးတဲ့သာဝရဥစ္စာနဲ့လဲလေကသာဝရဥစ္စာကတော့ရေတို့ရာတို့အိမ်တို့ပေါ့လေဒါကတော့ရုပ်ပြတော့မလွယ်ဘူးဒါပေမဲ့လို့သူတို့တရားဆင်ပြီးတော့သူ့အမူရပါတယ်သူဆိုင်ပါတယ်ဆိုပြီးတော့ယုံတော်ရောက်ဘုံတော်ရင်အဲ့ဒါ တရားမှန်တဲ့ပုဂ္ဂိုလ်ကလည်းကျုံတာပဲဒီလိုလည်းပဲဖြစ်တာပဲဒီပြင်းနည်းနဲ့လည်းပြပြနိုင်ပါလေသူကခေတ်ကာလလျော်စွာပြောင်းလဲပြီးရှိပါတယ်ဒါတော့ဒါကလည်းသိမဆိုင်နေဘူးသင်္ဃသမဥစ္စာအင်္ဂါနဲ့တူတဲ့ဥစ္စာပြောင်းပြောင်းအောင်အင်္ဂါအင်္ဂါဆိုတော့လူရဲ့လက်တို့ခြေတို့ပေါ့လေလူခီးသွားလို့ရှိရင်လက်တွေခြေတွေခေါင်းတွေတနည်းအားသိမ့်ထားကြလို့ဖြစ်ဘူးပါသွားတာပဲ အာငါဒီလက်ကြီးကျုပ်လာတယ်ထိတာတယ်ထဲတာတယ်ဥမာပဲဒီလိုလိုပဲရတယ်မရောက်သွားလို့ရှိရင်လက်ရောရှိရောခေါင်းရောအကုန်ပါသွားတာပဲအဲဝတ်စားတွေပါတယ်တော့သိမ့်ထားကြလို့ရတယ်လက်ဝင်လက်စားတွေသိမ့်ထားကြလို့ရတယ်အဲလူရဲ့ကိုရင်ငါစိတ်ပိုင်းတွေကတော့သိမ့်ထားလို့မရဘူးသွားရင်ဘာလာတာအဲ့ဒါလိုပဲတဲ့ပဲမေးဝါညောပညာတတ်ထားလို့ရှိရင်တဲ့ပဲမေးဝါညောပညာတတ်ထားလို့ရှိရင် အဲ့ဒီဒီနာဘယ်ဘက်ကပဲဖြစ်ဖြစ်ပေါ့လေဘယ်ဘူးဖြစ်ဘဘူးဖြစ်ဖြစ်သာပေဖြစ်ဖြစ်ဥပရေဘက်ကဖြစ်ဖြစ်သေဘက်ကဖြစ်ဖြစ်အဲစိုက်ကြိုးရေးဘက်ကပဲဖြစ်ဖြစ်ဒီညာတွေတော့မျိုးမျိုးရှိပါတယ်အဲ့ဒီအသက်မွေးလောက်တဲ့ဒီညာတစ်ခုတတ်ထားလို့ရှိရင်သူကောင်းတော့သူနဲ့သူကြော်ဖြစ်ပြီးတော့ဒီလိုအားလည်းရှိတာပေါ့လေဆိုတော့အမျိုးမျိုးရှိသူလည်းစာရေးကောင်းတော့ အဲစာရေးပြီးတော့စားတော်နေဆောင်းမတခုဆိုရင်သူကရတာသူကစာရေးကောက်မယ်အဲဒီအသင်မွေးဝါကြောင့်ပညာတခုတတ်တာလို့ရှိရင်အဲဒီအသင်မွေးဝါကြောင့်ပညာကတော့ဘယ်သွားသွားပဲသူကပါတာပဲသိထားကြလို့မဖြစ်ဘူးကြားမနေဘူးငါပဲပညာလေးကဘယ်ကြားနေသွားပြန်ယူအောင်ပါပဲမယူပါဘူးသူကရပါရပါအတုံးကြရင်သူ တတ်တဲ့ပညာနဲ့ဇီဝကြာဖြစ်တာပဲ။ရောင်ရည်ဝယ်ရည်ပဲခိုင်းတိုင်းရောင်ရည်ဝယ်ရည်နဲ့ဖြစ်တာပဲလို့ဆိုတာ။အဲတော့အဲဒါအင်္ဂသမဥစ္စာခေါ်တယ်။အဲဒီအင်္ဂသမဥစ္စာကတော့တော်တော်လုံးညုံပါတယ်။ဒါတောင်မှခေတ္တလာလျော်စွာဥပဒေရနဲ့ဖိတ်ထားလို့ရှိရင်အဲဒါလုံးလုံးမရဘူးဥစ္စာလည်းကြီးရတယ်ကွာ။อืมအဲဒါအဲဒီဥစ္စာလည်းသိမထိုင်ဘူးရတဲ့ပစ္စည်းတွေတခါ နုဂာမိကဥစ္စာပြောင်းပြောင်းရတယ်တဲ့နုဂာမိကဥစ္စာဆိုတာကတော့ကုသိုလ်ကောင်းမှုတွေပဲဒါနသီလဘာဝနာကုသိုလ်ကောင်းမှုအဲ့ဒါကတော့မပြည့်ဘူးကွာဘယ်သူမှလည်းမခိုးယူနိုင်လူလိုလည်းမရောဘယ်နဲ့မှမတတ်နိုင်ဘူးဒီဥစ္စာကတော့အဲဒီကုဒီကုသိုလ်ကတော့သိကြတယ်သိရင်လည်းပါသွားတာပဲအဲ့ဒါကြောင့်အလောင်းတော်သူ့မိသားက ဘိုးဘွား80ကစုဆောင်းလာခဲ့တဲ့ပစ္စည်းတွေငါယူသွားမယ်အနုကမိကဥစ္စာယူသွားမယ်လို့စဉ်းစားပြီးတော့ဒီပစ္စည်းတွေကိုသူဒိဋ္ဌဆွန့်လို့တာပဲအကုန်လုံးဒိဋ္ဌဆွန့်ကျက်ပြီးတော့တော့ထွက်လာကိုအဲဒီနောက်မှဒီပင်ရံမြတ်စွာဘုရားနဲ့တွေ့တော့အဲဒီဘုရားစုပါနဲ့မိဒ္ဒပြားတွေကိုခန်းလာတာစတော့ကမိဒ္ဒပြားတွေမရသေးပါဘူး နိဒာကြရီတော့မရသေးဘူးနိဒာကြရီရလောက်တဲ့အခြေအနေတော့ရှိနေသူတော့သူရဲ့ပုဂ္ဂိုလ်ပါပဲ။ဒါမြတ်ပုဂ္ဂိုလ်တော့မဟုတ်။အဲဒီမှာသူမေရာရဲ့အဲသူမေရာပုံနာကလေးကျန်စီတာဟာသမ္မာသင်္ကပ္ပပဲ။ဘာသမ္မာသင်္ကပ္ပတော့သမ္မာသင်္ကပ္ပသုံးမျိုးရဆိုရင်နေသမသင်္ကပ္ပအဲခင်မင်းတွေ့လာစရာဖြစ်တဲ့ကာမဂုဏ်တွေမှအဲကာမဂုဏ်တွေမှ လွမြောက်ဖို့ရာကာမဂုဏ်တွေလိုချင်နှိမ့်သက်မှုမှလွမြောက်ဖို့ရာပြီးတော့တောထွက်ဖို့ရာရာပြုရာတွေကြံစည်တာတွေပေါ်တယ်လားတွေနိခမဝိတေသာကြံရမှာအဲသူရဲ့သိက္ခာသူတန်းဘုရားကြံစည်ရမယ်မရင်သီလဆောက်တည်ဖို့အကြံပြရမယ်။ဥပုံနေဆိုရင်ဥပုံဆောက်တည်ဖို့အကြံပြတော့ဒါလည်းပဲနေခမဝိတ္တတွေပါပဲ။နောက်ပြီးတော့တရားနာဖို့အကြံပြတယ်။ ဒါလည်းပဲကိလေသာကျဉ်းကျင်းမှုရကိလေသာဆွတ်မြောက်မှုရပဲနေကမဝိတ္တပဲတရားအားထုတ်ကိုရကြံစီတယ်ဒါနေကမဝိတ္တတော်ရင့်လာပြီသူကတော့အဲတရားထုတ်တဲ့အခါဖြစ်တာကတော့ပြောကြမလို့အဲ့ဒါကြီးကတော့ဝိတ္တတွေ၃ပါးလုံးပါဝင်တယ်တရားထုတ်တဲ့အခါကျတော့အဲ့ဒါလူကျင်နှစ်သက်မှုကင်းပေါ်ရာကြံစီတာကနေကမဝိတ္တလူကျင်နှစ်သက်မှုလူကျင်နေတဲ့ဆရာတွေဝယ်တာပဲနဲ့သင်္ကြန်ပေကလူတော်နိုင်ဖို့လူကျင်နေတဲ့အာယဝတ္ထုတွေနဲ့ အဲသုံးခွာပြီးတော့နေနိုင်ဖို့ဉာဏ်နှလုံးသွင်းနိုင်ဖို့အာထုနိုင်ဖို့လိုချင်နေတဲ့မှုတွေလုံးဝကင်းသွားဖို့ဘယ်ပုံပဲနည်းအာထုရမလဲစသည်ဖြင့်ကြားနေတယ်နေကမဝိတ္တတွေအမှန်ကောင်းပါလေတရားထုတ်တဲ့ခါကျတော့ရှုတိုင်းရှုတိုင်းဒါနေကမဝိတ္တတွေပြည့်နေတာတော့သူပြောကြမလို့နေနိုင်ကြားတိုင်းနားတိုင်းစားတိုင်းတွေ့ထိတိုင်းကိုယ်တိုင်းစားတိုင်းအသာတွေရှုမှတ်တိုင်းရှုမှတ်တိုင်းဟာသမာသင်္ကပ္ပဆိုတာပါတယ်ရှုမှတ်စရာအာရုံစီကို လှမ်းလှမ်းပြီးတော့တက်သွားတဲ့သဘောလေးနမသင်္ကပ္ပခေါ်တယ်သူကနေခမဝုတ္တလည်းမြည်တယ်အာဇဝရဝုတ္တလည်းမြည်တယ်အာဝိန္ဒဝုတ္တအကုန်လုံးမြည်ပါတယ်သူကတော့အဲဒီလိုရှုမိတဲ့အတွက်နေတဲ့စရာအာယုန်တွေမှာနေတဲ့မှုမရှိဘဲနဲ့လွတ်မြောက်သွားတယ်။ဒါကြောင့်မို့နေကမဝိတလည်းမြည်တယ်။သမာဇင်သမာကြစီဘုရားကျမ်းစီတာကအပြာပါရဝိတေဒါကတော့သူအချင်းမေတ္တာတွေပဲပို့တဲ့အခါ ချမ်းသာကြပါစေလို့မေတ္တာဘာဝနာပွားများတဲ့ခါအပြပါဒဝိတ္တုဖြစ်။အများကြီးချမ်းသာချမ်းသာကြောင်းဘယ်လိုလုပ်ရမလဲလို့ကြားနေတာတွေလည်းပဲအပြပါဒဝိတ္တု။ဒါကတော့ကြီးကဲလို့တဲ့ပုဂ္ဂိုလ်တွေတာဝန်ရှိတဲ့ပုဂ္ဂိုလ်တွေမှာဒီလိုကြားရတယ်နော်။အကြီးကဲလို့တဲ့ပုဂ္ဂိုလ်တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကိုအာကိုမိကိုနေတဲ့ပုဂ္ဂိုလ်တွေဘယ်ပုံပဲနည်းနဲ့ချမ်းသာပါမလဲချမ်းသာအောင်ငါဘယ်လိုဆောင်ရွက်ရပါမလဲအဲဒီလိုအစီအစဉ်တွေ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 ဒီဝိတ္တပါတာပဲဘာကြောင့်လဲဆိုရင်ဒီလိုမရှုမှတ်လို့ရှိရင်မကောင်းတဲ့အနိဋ္ဌာယုံအကြောင်းပြုပြီးတော့ဗျာပါဒဒေါသတွေဆိုတာဖြစ်နိုင်တယ်အဲ့ဒါတွေမဖြစ်အောင်ဆိုတော့ယူတိုင်းယူတိုင်းတခါလဲဖြစ်ဖြစ်ပြီးအနိစ္စဒုက္ခအနတ္တသဘောကြီးတဲ့ပြီးနေတော့အာဗျာပါဒတွေပွားတယ်နောက်တစ်ခုကသနာငယ်ညာကကျမ်းစီတာကအဝိညာဝိတဲ့အာဗျာပါဒနာအဝိညာကတော့အာဗျာပါဒကမေတ္တာပဲအဝိညာကကရုဏာပဲဒါပဲသနာတဲ့ခါကလား ဆင်းရဲတဲ့ပုံကိုယ်တွေတွေ့ရလို့ရှိရင်တဏှာတယ်မြင်ရရင်တဏှာတယ်ကြားရင်တဏှာတယ်အဲသူ့လိုလိုတဏှာလာရှိတယ်စိတ်ကတဏှာမှုဖြစ်အောင်လို့လုံဆော်ပေးလို့တဏှာတယ်ရှိတယ်ဘယ်လိုတဏှာပြီးဖြစ်စေဖို့လဲတဏှာတဲ့ဥစ္စာအာဝိညာဝိတ္တပဲတဲ့ဆင်းရဲတဲ့ဒုက္ခရောက်နေတဲ့ပုဂ္ဂိုလ်ဒီဒုက္ခကဘယ်ပုံပဲနည်းနဲ့လွတ်ပါမလဲလို့ကြံစည်နေတယ်အဲအာဝိညာဝိတ္တကိုရှင်းဝိပဿနာရှုတိုင်းရှုတိုင်းလည်းပဲ အဝိညာဝိတ္တတွေပါဝင်သွားတယ်ဝိပဿနာမရှိလို့ရှိရင်အဲ့ဒီအဲစိတ်ဆိုးကြမုန်းကြအောင်နဲ့စပြီးတော့ဒေါသဖြစ်ညှင်းဆဲလို့တဲ့စိတ်တွေသူဖြစ်နိုင်တယ်အခုတော့ရှုမှန်နေတော့အနိစ္စဒုက္ခအနတ္တတွေပြီးတော့အဲ့ဒီညှင်းဆဲလို့တဲ့ဒေါသတွေအကုန်ငြိမ်းအဝိညာဝိတ္တတွေလည်းပါဝင်သွားတယ်ဟောပါတယ်ဆိုင်ပါလေဆိုလည်းကြအောင်လို့လိုခြင်းနှစ်သက်မှုကင်းဖို့ရာဉာဏ်ကြီးရာက

ယထာဤသူတော်ဘာတို့ကမှားသောအကြံစီရှိကြမည်နေရနိုင်မယာငါတို့သည်ကာမသင်္ကပ္ပမှန်သောအကြံစီရှိကုန်၏ဝိသာမဖြစ်ကုန်၏ဒီလိုသာလေကောကိလေသာခေါင်းပါစေသောခြင်းကိုကရဏီရောပြုခြင်းအာ၏အဲပညာတွေကကာမဝိတ္တ၊ဇာဂရာဝိတ္တ၊ဝိညာဝိတ္တနဲ့ချိန်ချုံပြီးတော့နေကြတဲ့လောကကြီးထဲမှာငါတို့ကတော့နေသမဝိတ္တ၊အဗျာဂရာဝိတ္တ၊အဝိညာဝိတ္တဆိုတဲ့ သမာသင်္ကပ္ပမှန်သောအကြံစီတွေပွားများပြီးတော့နေမယ်မှန်သောကြံစီတွေဖြစ်စဉ်နဲ့မှန်သောကြံစီတွေကိုပွားစေသောအားဖြင့်မှားသောမိစ္ဆာဝိတ္တကြံစီတွေကိုပယ်မယ်ဟာဒီလေသာဆုံးမပြီလားလေအဲ့ဒီခြင်းကိုခြင်းမယ်လို့နှလုံးသွင်းရမယ်အဲအဲ့ဒီတရားနာဖို့ရာ

ဖြစ်ပြီးကြောက်တာဖြစ်ပြီးကြောက်တာအပိုင်းပိုင်းနဲ့မမြဲတဲ့တရားတွေကြီးအတွင်းနေအနိစ္စတင်နေဖြစ်ပြီးပြည့်ချင်းတဲ့အသေးကြီးတွေပဲတော့ပြီးသူသဘောတည်းသူဖြစ်ဖြစ်နေတဲ့အနာတ္တတရားကြီးတွေပဲပြီးနေအဲဒီဒုက္ခမှာမမသင်္ကပ္ပတွေကတော့ယူတိုင်းယူတိုင်းပါဝင်နေမိစ္ဆာသင်္ကပ္ပတွေပယ်ပြီးသားဖြစ်တခါမှလိုက်မိစ္ဆာသင်္ကပ္ပ၃ပါးပယ်ပြီးဖြစ်သွားတယ်တခါမှလိုက်မိစ္ဆာ၃ပါးသင်္ကပ္ပ၃ပါးပယ်ပြီးဖြစ်သွားတာအမှန်တရားကောင်းပါဒါကြောင့် ငါတို့ကတော့သမာသင်္ကပ္ပနဲ့ပြည့်စုံစေမယ်။ကောင်းသောဉာဏ်စီနဲ့ပြည့်စုံစေမယ်။မှန်သောဉာဏ်စီနဲ့ပြည့်စုံစေမယ်။အဲဒီလေသာပါစေတဲ့ကျင့်ကိုကျင့်မယ်။ဒီလိုစိတ်မျိုးကိုဖြစ်စေမယ်။စိတ်တို့ပါတော်ပါလား။မိစ္ဆာသင်္ကပ္ပမိစ္ဆာသင်္ကပ္ပသာပုရိသပုဂ္ဂလာသာမိစ္ဆာသင်္ကပ္ပရှိသောယောက်ျားပုဂ္ဂိုလ်ဤသမာသင်္ကပ္ပောသမာသင်္ကပ္ပသည်မှန်သောဉာဏ်စီ ပရိကမနာယမိစ္ဆာသင်္ကပ္ပကိုရှောင်လွှဲရလို့ငါဟောဒီဖြစ်ပါသည်သမ္မာသင်္ကပ္ပကောင်းသောကြံစီလေးဖြစ်နေတာမိစ္ဆာသင်္ကပ္ပဆိုတဲ့လမ်းစိုးကိုရှောင်လွှဲဖို့ရလေးပဲလမ်းကောင်းလေးရောက်နေတာပဲဥပရိဘာဂယအထက်ဆင်းသောအထက်ဖို့သောတက်ခွေအလုံးငါဟောဒီဖြစ်ပါသည်သမ္မာသင်္ကပ္ပမှန်သောကြံစီလေးဖြစ်လာအထက်ဆင်းဆင်းတဲ့ဆင်းတဲ့တိုးတက်ပြီးမြင်ရတာဘုပဲ အဲဒါနာကုသိုလ်ပြုဖို့သီလဆောက်တည်ဖို့ဘာဝနာပွားများဖို့ဉာဏ်ကြီးတဲ့တရားနာဖို့ဉာဏ်ကြီးတရားထုတ်ဖို့ဉာဏ်ကြီးတဲ့မေတ္တာပွားများဖို့ဉာဏ်ကြီးတဲ့မေတ္တာဘာဝနာတွေပွားများနေတဲ့ကရုဏာပွားများဖို့ဉာဏ်ကြီးတဲ့ကရုဏာဘာဝနာတွေပွားများနေတယ်ဝိပဿနာဘာဝနာတွေပွားများနေတယ်ဆိုရင်လားအထက်ရှင်တွေတက်ဖို့ရပဲတစ်ဆင့်တစ်ဆင့်နဲ့တက်သွားမယ်နောက်ဆုံးရာထမေရာထကိုရောက်မေတ္တာပင်ကြီးနဲ့နိဗ္ဗာန်တော့ရောက်သွားမှာအကောင်းဆုံးပဲအဲဒါ မမာသင်္ကပ္ပနဲ့မန္တောအကျံစီနဲ့ကြောင်လွဲမယ်မိစ္ဆာသင်္ကပ္ပကကြောင်လွဲမယ်မန္တောအကျံစီမန္တောအကျံစီနဲ့အစဉ်အတန်တက်မယ်အစဉ်ပြီးအစဉ်ကျိုးတက်တာနောက်ဆုံးမိစ္ဆာသင်္ကပ္ပသပုရိသပုဂ္ဂလသာမှားသောကြစီသောယောက်ျားပုဂ္ဂိုလ်ဤမှားသောကြစီသောယောက်ျားပုဂ္ဂိုလ်ဤအမသင်္ကပ္ပ မှန်ကန်သောဉာဏ်စီသည်ပြိနိဗ္ဗာနာယကိလေသာခါသိငြိမ်းမှုအလုံးငါဆင်းရဲခါသိငြိမ်းမှုအလုံးငါဟောဒီဖြစ်ပါ၏အလုံးငြိမ်းကြည့်ပါဖို့ရတယ်သမသင်္ကပ္ပရရှင်းအဲဒါမိစ္ဆာသင်္ကပ္ပကိုသမသင်္ကပ္ပဖြင့်ငြိမ်းသမီမိစ္ဆာသင်္ကပ္ပမှားတော့ဉာဏ်ဒီဆိုတဲ့ကိလေသာမျိုးသမာသင်္ကပ္ပဆိုတဲ့ ကုသိုလ်ရည်စင်းနဲ့ငြိမ့်လိုက်မယ်ဒါကအဋ္ဌံဆောင်မှုမဆိုတော့ပါဘူးတော့မပြီးပဲနေမှာအဲနိုင်သူကတော့ကြည့်ပါဘာရောဒီရည်နောင်နာရည်တော့ပဲသီလတွေကတော့ပြောပြီးသားတွေပြင်လို့လွယ်ပါတယ်မိစ္ဆာဝါစာမှားစွာပြောခြင်းအဲမိစ္ဆာဝါစာမှားစွာပြောခြင်းဆိုတာဘာတော့ဆိုမဇီရုစိတ်၄ပါးပါပဲသိရပြောခဲ့ပြီလား မုဒ္ဒါပိတုပရုသံပါတဲ့လေးခုကိုမုဒ္ဒဝါဒလိင်ကြီးပြောဆိုခြင်းပိပုနာဝါစာဂုံတိုက်ခြင်းပရုသဝါစာဉာဏ်သောစကားပြောဆိုခြင်းသံဖပလာပအပြင်းဖြင့်အသေးအနုပ်အနှင်းမဲ့တဲ့စကားကိုပြောဆိုခြင်းဒါဒီနေ့ကပြောပြီးတော့ဒါတော့မဖြစ်ဘူးလားအဲ့ဒါငါးပါးပြီးတော့ခြေပါးပြီးတာထဲမှာ ။ဘောင်ညိုးဖြစ်တဲ့မူသဝါဒတစ်ခုသာထဲတာပြညာတွေသုံးမှာမပေါင်း။ဘာနဲ့အဲ့ဒါရောကြည့်ကြံရတယ်။မူသဝါဒဝေရဏိသိခာရံသမာရိယာမိလို့မူသဝါဒဆောက်ပြီးတာသုဒနာဝါဒပုသဝါဒသမ္မဝါဒပါလိမ့်မယ်။ဒါတွေလည်းကြည့်ကြံရမှာလေ။အာဇီဝဓမ္မကသီလဆောက်တည်တဲ့ပုဂ္ဂိုလ်တွေကတော့အဲ့ဒါတွေပါတယ်သူကမူသဝါဒသုဒနာဝါဒပုသဝါဒသမ္မဝါဒပါလိမ့်မယ်။ဒါရိုက်ပါ။အဲဒါရိုက်မပါတော့တာကြောင့်ညင်ရမှာ။ ဒါကြောင့်မုသာပိတုပြုသံသာဤလေးပြားမိစ္ဆာစကားဤမိစ္ဆာဝါစာမိစ္ဆာစကားဆိုတာပဲသူလူတွေလေးပါပဲမိစ္ဆာဝါစာရှောင်းကျင်တာသမ္မာဝါစာဤအဲမိစ္ဆာဝါစာလေးကိုရှောင်းကျင်တာလိန်ပြောစရာရှိတဲ့အခါဆောက်တည်ထားလို့ဖြစ်စေမဆောက်တည်ရဖြစ်စေလိန်မပြောဘူးမှန်တိုင်းပြောမယ်လို့ပြောခြင်းမှဒီကြောင့်ဘုံတဲ့စရာအကြောင်းရှိတဲ့ဘုံတဲ့ရှိမှရှောင်းကျင်တဲ့ အဲစိတ်ဆိုးတော့ဆဲကျင်တဲ့ခါကာလကြမ်းတမ်းပြောကျင်တဲ့ခါကာလကြမ်းတမ်းမပြောခိုင်းတဲ့နုညံ့ပြီးမှုတဲ့စကားနဝင်းချိုးတဲ့စကားပြောတဲ့အနည်းမဲ့စကားပြောနေပြောရတဲ့ခါပဲမပြောဘဲနဲ့ကျဉ်းချောင်းနဲ့အကျိုးရှိတဲ့စကားအဲလောကကြီးအကျိုးရှိတဲ့စကားဗာမယာနဲ့စပြီးကျိုးရှိတဲ့စကားသာသနာတော်စပြီးကျိုးရှိတဲ့စကားတရားစကားကိုပြောတယ်အဲဒါသမ္မာဝါစာပဲ ဒါမိစ္ဆာဝါစာကကြည်ဆောင်သားသည်ပင်လည်းလူရင်းပါပဲမိစ္ဆာဝါစာမူတာဝါဒပိသုနာဝါစာပရုဒ္ဓဝါစာသမ္မပလာပဆိုတဲ့ဒီမိစ္ဆာဝါစာ စကားတွေမှကြည်ဆောင်တာပြောကြကြည့်တဲ့ကမပြောပါဘူးဒီလိုစေရနှလုံးသွင်းကြည်ဆောင်တာအဲ့ဒါတွေကဝိရဒိခေါ်တယ်အောင်နာကြတော့ဝိရဒိပါတယ်ဝိရဒိသုံးပါးဒါဝိရဒိတစ်ခုပဲလားမဇီရုဇ္ဇိုက်၄ပါးမှကြည်ဆောင်တာက သမ္မာဝါစာဝိရတိပဲတဲ့ဒါသမ္မာဝါစာဝိရတိအဲဒီကျင့်ကြံသာပြီပင်လည်းသမ္မာဝါစာပဲကျင့်ကြံပြီးတော့ကောင်းသောစကားတွေပြောတာလဲသမ္မာဝါစာလည်းထည့်ရမှာပဲဒါလည်းပဲအဲဒါလေးတော့ဆိုပြီးရင်တော့လောက်ပါလေတော့ဆိုလွယ်ပါရဲ့ဆိုမုသာပိတု ရုတံဘာဤလေပြာမိစ္ဆာစကားဤမိစ္ဆာဝါစာသင်ကြောင်းနာသမ္မာဝါစာဤအဲ့နာတော့လွယ်တယ်ပြီးသွားမယ်ပြန်ပြီးကြအောင်နောက်နာပြောပြကြည့်သမ္မာကမ္မန္တမှားသာပြုခြင်းတဲ့ အဲမိစ္ဆာကမန္တမှားစွာပြုခြင်းမိစ္ဆာမိစ္ဆာမာယွန်းစွာကမန္တပြုသောအမှုကမန္တကကာမပါပဲအန္တကတော့အနေသူမရှိပါဘူးမိစ္ဆာကာမမှားသောအမှုမကောင်းသောအမှုသက်သက်ဝဲအမှုကဲရဲဝဲအမှုဒီလိုလဲဆိုနေမှလည်းအကုန်လုံးပြန်နိုင်အိဗယ်အတူတူပါပဲအဲ့ဒါလည်းပဲ ကာဓုစိတ်၃ပါးပဲသက်တာခိုလူကာမေတုအမှုမိစ္ဆာကံဒါရတနည်းပြောပြီးသားဝိင်သာပါဒအရိဏနဲ့အပြမသရိယာဒီကံမှုဆိုတာအရင်ပါလားအဲတော့သူဘာတက်ကိုတတ်ခြင်းဒီမပေးသောသူဘာဥစ္စာကိုခိုးခြင်းလူယူခြင်းမပိုင်မဆိုင်သောကာမဂုဏ်တို့နဲ့မာရင်ကျူးလွန်ခြင်းဒါငါးပါးတိလာတယ်ပါနေတာ ပန္တိပါဒဝရမိအာရိဏရဏဝရမိကာမနုစဇဝရမိသိက္ခာပဏသမารိယမိဒါနိပြင်းနေလူတိုင်းလူတိုင်းသောက်တည်ကြတာလူရောရမလို့အောင်အမှုမိစ္ဆာကံမိစ္ဆာအမှုမိစ္ဆာကံပေါ့အဲ့ဒီကာရုတဲ့သုံးပါးမိစ္ဆာကမ္မန္တမှာကျင့်ကြောင်းတာကဗမာကမ္မန္တပဲဒါလည်းဝိရတိတစ်ပါးပဲ။နောက်နောက်ကျတော့ဝိရတိသုံးပါးလို့ပါတယ်။အဲ ပါခိုးကာမေကြောင်းကျင်နေတဲ့ပါမှုမှကြောင်းကျင်တယ်ခိုးမှုမှကြောင်းကျင်တယ်ကာမေလူမိသဒ္ဒရာမှကြောင်းကျင်တယ်ကြောင်းကျင်မှုသုံးပါဒါသမာကမ္မန္တသမာကံမှန်တော်မှုကောင်းတော်မှုသင်တယ်တော်မှုဒီမွန်ွယ်မှုအဲလိုဆိုလိုပါတယ်ဆိုင်သွားနေတာလိုလိုပဲသွား သက်သခိုးလူကာမေတုအမှုမိစ္ဆာကံပခိုကာမေကြောင်းကျင်နေမှတ်လေတမကံမိစ္ဆာအာဇီဝမှားသွားတဲ့မွေးခြင်းမိစ္ဆာကမှားသွားတဲ့အာဇီဝကတဲ့မွေးခြင်း မာယွန်းသာသင်မွေးခြင်းမတရားသဖြင့်ဒီစည်းချပြီးတော့မိမိကိုယ်လေးကိုမွေးမြူတာအဲ့ဒါဘာတွေတော့ဆိုတော့ကြည့်လူများမှာခုနကပြောတဲ့မိစ္ဆာဝါစာမိစ္ဆာကမ္မန္တနဲ့အသက်မွေးတာပါပဲမိစ္ဆာဝါစာမိစ္ဆာကမ္မန္တကအသက်မွေးတာလည်းရှိတယ်အသက်မမွေးတာလည်းရှိတယ်နှမျိုးရှိတယ်အကျိုးကမူသာဝါဒပြောတာဘာမှရတာမဟုတ်ဘူး ဇီဝရေးမဝဲနဲ့တက်တက်လိမ့်နေတာရှိတယ်အဲပြုသဝါစာအဲပိသုနာဝါစာဂုံးတိုက်တာလည်းပဲဇီဝရေးမပေါင်းဒီလိုရှိတယ်ပြုသဝါစာအကျမ်းထားနေပြောတာလည်းပဲများသောဖြင့်ဒါကတော့အဲသမိုးကြောင်ကြားပါတယ်သို့တော်လည်းပဲဟိုခုခေတ်ကာလမှာဝါရဖြန့်နေပါဆိုတာတွေထဲမှာတော့တော်ပါပါတယ်ဒါတွေကတော့အလူစားတွေဇီဝရေးနဲ့ပတ်သက်ပါတယ်သူကတော့သာသဗလာဘအပြင်ပြည့်တွေပြောနေတယ်ဆိုတာလည်းပဲ ဒီဝါရင်းနဲ့ပတ်သက်တာလည်းတချို့ရှိပါတယ်။ဘွယ်လာသမင်စသည်ဖြင့်ဇာဝုသူတွေပါတယ်ရေးအဲဒီလိုအားကြီးပါတယ်။အဲဇီဝရင်းမဟုတ်တဲ့ဝစီကံ၄ပါးသက်သက်သူတော်ဘာသက်သက်တယ်ဆိုတာလည်းတချို့ကဇီဝရင်းမဟုတ်ဘူးကိုယ်အသက်ရှင်မိုးရမဟုတ်ဘူးတချို့အဲဒီဘိုးကောင်လေးတွေပါလေတကားလိုက်တတ်နေတယ်ရှိတယ်။မုံနာနဲ့လူတို့ဘာလို့လိုက်တတ်တယ်ရှိတယ်ဒီလိုအားလည်းရှိတယ်ဒါဇီဝရင်းနဲ့ဘာမှမဆိုင်ဘူး။ အဲခိုးတယ်လူတယ်ဆိုတာတော့များသောအားဖြင့်တော့ဇီဝရေးနဲ့ပတ်သက်တယ်ဒါပေမဲ့လို့အဲဇီဝရေးနဲ့မပတ်သက်ခဲနဲ့သက်သက်မဲ့လူပြောက်ဒုက္ခရောက်အောင်လို့လူကလည်းရှိမှာပေါ်တယ်နဲတော့နဲပါလိမ့်မယ်ခိုးတယ်လူတယ်ဆိုရင်တော့အဲကိုဇီဝရေးနဲ့သမူဝါညုံနဲ့တော့သိဆိုင်တယ်သမူဝါညုံနဲ့မဆိုင်တဲ့ဥစ္စာတွေအနည်းငယ်ရှိပါတယ်ကာယနုပိသဒရာကလည်းသမူဝါညုံနဲ့မဆိုင်တာတွေရှိပါတယ်ဆိုင်တာလည်းရှိတယ်အဲဒီတော့သမူဝါညုံနဲ့ဆိုင်တဲ့ siwa siwa na-amịta ya ya ya lao ဇီဝရှာတာရှိတယ်တရားဓမ္မတွေနဲ့လိုက်ရောပြီးရင်းနီးနီးပေါင်းပေါင်းပြီးတော့လူခါအဲရင်းနီးပေါင်းလိုက်ကြတဲ့ကတို့အတူတော်မခါပါဘူးသူတို့သာပဲကြီးကြီးညိုးနေမှာဒါသူတို့သာပဲကိုကပေးတာနာပေးလို့အယိုသေးပြုတာနာအယိုသေးပြုလို့အဲလူကိစ္စတွေဆောင်ရွက်တာနာလိုက်ပြီးဆောင်ရွက်ဒီလိုဟာတွေသဘောကျတယ်သူကသဘောလည်းကျကြတယ်သူကျိုးဆောင်တာကိုအဲတော့ ကိုကျိုးဆောင်မှုတဲ့ကိုတော်တွေဆိုပြီးတော့အဲဒီလိုကိုတော်တွေလူတွေကသူကျတန်းညဒီလိုအရာအဲ့ဒါကြီးမိစ္ဆာအဒီဝါတွေခေါ်တယ်ကုလဒုဒနာသာဓမ္မတွေဗရာတရားကိုသိသိတယ်ကုလဒုဒနာဘယ်လိုဖြစ်စီတော့ဆိုပန်းမင်းငယ်စိုက်ကျိုးခြင်းစသည်ဖြင့်ကျောင်းမှာပန်းမင်းတို့ဘာလို့စိုက်ထား အာရမတွေကို ပန်းနေပါလေပေးပန်းလို့ရှိတဲ့ပုဂ္ဂိုလ်ပန်းပေးဖို့ဒီနည်းမျိုးကြီးတို့ရင်းနေရပေးဝါလို့ရှိတဲ့ပုဂ္ဂိုလ်ဝါပေးအဲသိရလို့ရှိတဲ့ပုဂ္ဂိုလ်တွေသိရတရားလည်းရှိတယ်ခံရတို့ဘာလို့အရင်လုံးကြတာအဲဒါတွေပေးကိုရလာတဲ့ပစ္စည်းတွေမုံတို့ပဲတော့ဒါလေးတွေလည်းပဲပေးကလေးတွေလူကြီးမပေးတော့မှကလေးတွေပါပြီး ပေးတော့လူကြီးတွေကလည်းငါသားကိုဘုန်းကြီးကဖြစ်တဲ့ဟွန်းမုံပေးတယ်ဆိုပြီးဒီဘုန်းကြီးကြီးညိုတဲ့ဆိုတာ အဲဘုံပေးဘုံပေးကြီးရတာပဲသူသားပြီးတော့အဲဒီလိုဥစ္စာတွေပေါ်ပြီးအများကြီးပါပဲပြေးလိုက်စားလိုက်ကျွေးလိုက်မွေးလိုက်ပြီးတော့လူတော်ဓမ္မတွေဒါလို့ရှိရင်ကျူငါငါနဲ့နှုတ်ဆက်တဲ့အာတချို့ကဘယ်လိုပြောတော့ဆိုတော့ဓမ္မကြီးဘုန်းကြီးအမြဲတရိယာနေတာတကောင်အကြီးတရိယာနေတဲ့အာယုပြုနေတဲ့ဗာစကြည့်နေတယ် ဟုတ်လို့ပြောရတာလည်းလည်းမရှိပါဘူးဒါဒီခုခွဲနဲ့လည်းပြောတာပြောတယ်ငါဒီခွန်ကြီးကအာရုံပြုပေါ်ရတယ်ဒီမျိုးတာပေါ့သုစဒီလိုပါရရှိပါတယ်ဒီအများကြီးရှိသုစဒါတပါးရှိနေပါဘူးအဲ့ဒါကုလတုသနာဂါရမတို့ဒီတရားတရားကိုပြည့်စည်စေရတယ်ဘုန်းကြီးတို့ငယ်ငယ်တုန်းကသဘောပေါက်ဘယ်နဲ့သုစတရားတရားကျွတ်တရားတရားတွေပွားတယ် ဒီလိုလို့တော့ဒကာဓမ္မတွေကဘုန်းကြီးကြည်ညိုတာဒါတရားတွေပွားတာပဲဘုန်းကြီးငငယ်တုန်းကအောင်နေနောက်စဉ်းစားကြည့်တော့ပြီးလာတော့ငယ်ကညာကမမြင်သေးပဲဟာညာရဲ့လို့စဉ်းစားကြည့်တော့သူကဒကာတရားပါဘူးပဲခင်မင်းသားတွေဆက်ပြီးခင်မင်းသားတွေဒကာဓမ္မတွေကဘုန်းကြီးစဉ်းစားတယ်ဘုန်းကြီးရဲ့သီလသမာဓိပညာကြည်ညိုတာမဟုတ်ဘူးအာတို့တို့ယဟန်တော်တို့ဘုန်းကြီးကသီလကိုရိုးသေးသေးကျင့်နေတဲ့သမာဓိပညာတွေကျင့်နေတဲ့အကျင့်ကောင်းတယ်ဒီလိုကြည်ညိုမှသူကသရတရားဖြစ်တာ

နောက်တော့ပေးတော့ကန်းတော့ပေးတဲ့ကန်းနဲ့ဘုန်းကြီးကြီးညိုတယ်မပေးမကန်းတဲ့ဘုန်းကြီးမကြီးညိုဘူးဘယ်လောက်ကျင်ကောင်းနေလဲအဲ့ဒီဘုန်းကြီးမကြီးညိုပေးကန်းမှအကြီးညိုတော့တာခွက်သရတရားပြည့်သွားတာအဲမူလကကြီးညိုနေတဲ့ဘုန်းကြီးပဲမဲ့လို့ပေးကန်းချင်းအကြောင်းပြုပြီးကြီးညိုတဲ့ခါကျတော့ကြီးညိုတာမဟုတ်ဘူးသရတရားမဟုတ်တော့ဘူးသူကအဲ့ဒါကြီးကခင်းမင်းသားຢာကဖြစ်သွားတာခေါ်တယ်သူကအဲ့ဒီဒါကြောင့်မို့ကုလတုသနာဒကာရမတို့သရတရားကိုဖြစ်စည်းရသည် လည်းပေးခြင်းကမ်းခြင်းဒကာဓမ္မတွေလည်းရောနှောခြင်းခင်မင်အောင်ပြောခြင်းဆိုခြင်းအများကြီးရှိပါလေသူကနီးအများကြီးပြီးတော့နောက်ဒကာဓမ္မတွေထင်ကြီးအောင်လို့ဒုက္ခတွေကရှိသေးတယ်သူကအဲစာပေပရိယတိဘက်ကလည်းပဲအမတန်တကြွနေအောင်ပရိယတိတွေအမတန်ကိုတည်းဆောင်ရွက်နေအောင်ဘယ်လိုဟန်ဆောင်ပြီးတော့ပြတာလဲရှိတယ် မရိပါဘက်ကလည်းအမှန်တန်တရားကျင့်နေရောဟာဆောင်ပြီးပြတာရှိတယ်အဲတရားတွေရနေရောတရားသူတွေရနေရောဟာဆောင်ပြီးပြတာရှိတယ်အဲသူတော်ဘာစိတ်ကိုပြီးလေရောဒီလိုဟာဆောင်တာတွေလည်းရှိတယ်ဒီအောင်ဘွားဟောင်းတွေကိုပြီးနေပုဂ္ဂိုလ်ဒီဝါကညာနေရနေသလိုဘာလုံးလုံးနဲ့ဒီလိုကြီးကဘယ်လိုဖြစ်ခဲ့တဲ့ငါဘယ်လိုဖြစ်ခဲ့တဲ့ဘယ်သူကဘယ်လိုဖြစ်ခဲ့ဒီလိုပြောတာတွေလည်းရှိတယ်ခုနှစ်ကာလဒါတွေကျွတ်တယ်ယုံကြီးဘုန်းကြီးတို့ကတော့သိနေယုံကြီး ဒါရီကမဟုတ်တာတွေတော့မြင်ပါပဲတို့ဘုန်းကြီးအောင်လို့သူကဟာရေးပါရေးပြတာတွေပဲဘုန်းကြီးအောင်လို့ဒါပေမဲ့သူတက္ကရာမှလည်းတော့သူဘုန်းကြီးအဘိညာဉ်တွေရတယ်သိနေရကြားနေတာသူအဲ့ဒါတွေကြီးပါတယ်နောက်ပြီးတော့မြင်တွေပေါက်နေတာကိုသူကဘယ်ပါဖြစ်နေလဲညာဖြစ်နေလို့ပြောတာရှိတယ်တကယ်ဟုတ်လို့ပြောတာတော့လည်းပြစ်မရှိလာပါဘူးဒါတောင်မှဟုတ်လို့ပြောတောင်မှတကယ်ဟုတ်တဲ့ပုဂ္ဂိုလ်ကအပိဿာလို့ အလို့နေရတယ်မပြောရဘူးမလွတ်မကင်းတာမပြောမဖြစ်မှပြောရတယ်အလကားကကိုယ်ကုန်ကြီးသူများသိအောင်လည်းကျင်ညာတာမဟုတ်ဘူးသူကကိုယ်ကုန်ကြီးသူများသိအောင်ဟုတ်လို့ကျင်ညာနေတယ်အဲ့ဒါအပြစ်ရှိတာပဲဒါမိစ္ဆာဒီပါလေပါသောချင်းသူကသူဟန်ဆောင်ဘယ်နဲ့သူတွေကျင်ညာအောင်လို့သူလောက်တာကိုအဲ့ဒီလိုလောက်တာလေအဲဒီလိုမတရားဖြင့်ပြစ်စီကြတာရတဲ့တရားများများမှာမတရားဖြင့်ပြစ်စီကြမှုတွေအများကြီးရှိတယ်ဝိသုရိမမှာအများကြီးပါပဲ

ခွဲထိုးဒီခန္ဓာလေးတော့ပြောကြရှိပါဘူးဒုစရီကတော့သိဆိုးတာပြောတာသိရင်နေတာဒီပါဒုစရီကတော့အဲ့ဒါတွေတရားမဲ့စွာပြည့်စည်ကြမိစ္ဆာအာဇီဝမိစ္ဆာအာဇီဝဖြစ်တယ်ဒါညာတော်ရမသုံးကောင်းဒီညာနှစ်ပါးသာမဟုတ်ဘူးဒီပြညာနေတဲ့သူဒီလိုကြာတတ်တဲ့ပစ္စည်းတွေသုံးကောင်းတူတူတဲ့ပစ္စည်းတွေအတူမခံကောင်းအဲကြောင့်မို့ရှိကဝိနည်းကိုလေးစားတဲ့ပုဂ္ဂိုလ်တွေကအဲ့ဒီလိုပစ္စည်းတွေလာကြည့်ရင်မေးတယ်သင်ပြဘယ်ကရလာတော့သူကဝဲလာတယ်ကြည့်တယ်ဝဲလာတယ်သင်သား မအားတဲ့ယူကြည့်ရဆိုရင်လူမကောင်းလည်းကရလာတော့ယူတဏ္ဏစင်ကြယ်ရလာတာစင်ကြယ်သုံးစင်ကြယ်မရလာတော့ဆိုလို့ရှိရင်မသုံးအဲဒါကြောင့်တရားမဲ့စွာပစ္စည်းရှားမိစ္ဆာအာဇီဝတရားမကွာပစ္စည်းရှားသမ္မာအာဇီဝတရားမကွာပဲနဲ့တရားနဲ့အညီအဲမူလဝါဒစသည်ဖြင့်မပြူပဲသက်သက်ခိုးခြင်းလူခြင်းအဲဒီပစ္စည်းမတရားခြင်းမကြပဲနဲ့ကောင်းသောလေလုံခြင်းကောင်းသောပုံသွဲခြင်းဆိုတာသိရဆိုတယ် ကောင်းသောလေလောက်ချင်းဆိုတာသူတစ်ပါးကိုညှင်းဆဲခြင်းညှင်းဆဲခြင်းမရှိဘဲနဲ့ကောင်းသောလေလောက်ချင်းကိုရာလေးနဲ့ကိုသွန်းဆိုင်ကျိုးအဲကိုပင်မခံပြီးတော့စိုက်ကျိုးရင်းနဲ့အသက်မူဝါညောင်လုံးကောင်းသောဂုဏ်တွေချင်းရောင်းဝယ်ခြင်းဆိုတာကလည်းပဲတရားတန်ဖိုးနဲ့အဲရောင်းရတယ်လို့အမြတ်ကြီးအမြတ်ကြီးအမြတ်ကြီးစပြီးတော့လိန်လှည့်ပြီးမရောင်းရဘူးတရားဒါနာကိုနှစ်ကြလုံးသုံးကြလုံးဆိုမရောင်းရဘူးတရားဒါနာတရားပဲဆိုရောင်းရအဲဒါကောင်းသော ဘုံဆိုရင်ကောင်းသောလေလို့ချင်းအဲကောင်းသောအလုပ်ဖြင့်လူများမှာပြည်စည်းကြတယ်များများမှာတော့သီလသမာဓိပညာကိုကျင့်သောအားဖြင့်ပဲအဲပြည်စည်းကြတယ်သူမဲ့ပုဂ္ဂိုလ်မရှိရင်မနဲ့ဆုံးခံသွားအဲဆုံးခံရကရလာတဲ့ပြည်စည်းဒါသုံးဆောင်လုံးပဲသင်္ကားတို့ဘာတော့မရှိရင်ပန်းတကူတို့ဘာတော့ကြာသုံးမဟုတ်အရာတဲ့လျှောက်ပြီးတော့ကာယဝိညာဉ်နဲ့လျှောက်ပြီးတော့ကြဘာလို့ရှိပါတော့ဆိုရင် အဲသင်္ကန်းသူမေးတော့ပြောကောင်းပါလေသင်္ကန်းလို့ရှိတော့သူနိုင်လဲသူမသူနိုင်လဲဒီသွားရသူအောင်လို့တော့မတိုင်လို့ရဘူးသူကအဲဒီလိုလုပ်ရတရားသဖြင့်ရှားအဲဒါတရားမကွာပစ္စည်းရှားသမ္မာအာဇီဝတိုင်းဒီနဘုရားဆိုရမယ်တရားမဲ့စွာပစ္စည်းရှားမိစ္ဆာအာဇီဝတရားမကွာ ပစ္စည်းရှာမမအာဇီဝအဲဒါကဟိုမိစ္ဆာအာဇီဝမိစ္ဆာသမ္မာအာဇီဝနှစ်ခုပရိတဘာသောပုဂ္ဂိုလ်တို့သည်မိစ္ဆာအာဇီဝမာသောသမွေမှုရှိကြကုန်သည်ပွေတန်ဤဖြစ်ကြကုန်လတမယံငါတို့သည်ဣထာယံသမ္မာအာဇီဝ မန္တောသမွေမှုရှိကုန်တဲ့ဘုရားသမားဖြစ်ကုန်ဣတိယသံလေကောကိလေသာခေါင်းပါစေသောအကျင့်ကိုကရဏီရောကြည့်ခြင်းအာယီအများတွေကမတရားတဲ့ဖြင့်ပစ္စည်းတွေရှားကြလိမ့်မယ်လိမ်ခြင်းခိုးခြင်းစသည်ဖြင့်ရှားကြလိမ့်မယ်အဲဒီဟာတော့ဆိုလို့ရှိရင်ပြင်းရင်မဟုတ်မဟုတ်မမှန်တဲ့ဂုဏ်တွေပြပြီးတော့ ပြည့်စည်ကြကြလိမ့်မယ်တို့ကတော့အဲဒီလိုတရားမဲ့တဲ့နည်းနဲ့ပြည့်စည်မကြဘူးတရားသဖြင့်လူဆိုလို့ရှိရင်ကောင်းသောလဲလို့ချင်းကောင်းသောဘုံသွဲချင်းစသည်ဖြင့်မှန်ကန်တဲ့အလုပ်ပေါ့တရားကြီးတွေပါလေအလုပ်လုပ်လဲသူတောင်ဝတရားတိုင်းပြည်ပြောင်းလို့อ่ะပြည်ပြောင်းလုပ်ပြီးတော့လာကတွေပါလေညီမပြည်ပြောင်းမလုပ်ဖ ೇನೆ ပို့ပြီးတော့ဆိုရင်သူကလည်းမိစ္ဆာမိစ္ဆာတွေပါလေဖြစ်တာလည်းသူကလည်းဒီမှာ လုံးတင်လုံးလိုက်တာတွေလုံးအောင်ရမှာအဲညာတော်ရှိလို့ရှိရင်ညာတော်လိုက်တရားတဲ့နည်းနဲ့ပြည့်စည်ကြပြီးတော့ကျင့်သုံးနေမယ်လို့ရှိရတာကောင်းပါတယ်ကျင့်ဝင်ရှင်းရပြီဆန္ဒကောင်းတဲ့ပိုက်ပါပိုက်အဲဒီတော့ဒီကသမ္မာဝါစာမိစ္ဆာဝါစာဤဆန်းကျင်တဲ့သမ္မာဝါစာဆိုဝိရိယတိတပါ သမ္မာကမ္မန္တ၏ဆန့်ကျင်အဲမိစ္ဆာကမ္မန္တ၏ဆန့်ကျင်တယ်သမ္မာကမ္မန္တဆိုတာဝိရဒိတပါမိစ္ဆာအာဇီဝ၏ဆန့်ကျင်တယ်သမ္မာအာဇီဝဆိုတာကဝိရဒိတပါအဲဒါဝိရဒိ၃ပါးရှိတယ်အဲဒီဝိရဒိ၃ပါးဟာဘယ်လိုဖြစ်တုံးဆိုတော့တမ္ပတ္တဝိရဒိလည်းရှိတယ်သမာရဏဝိရဒိရှိတယ်သမုတ်စေရာဝိရဒိ၃ပါးရှိတယ်တဲ့ပါဠိလိုတမ္ပတ္တဝိရဒိကိုဘုန်းကြီးကကျုံစဉ် ကျုံစင်မှကျင်ကြောင်းပြီလွန်ကျူးစရာအမှုနဲ့ကျုံတဲ့အခါကာလမှာမလွန်ကျူးပဲနဲ့ကျင်ကြောင်းတာလိန်ပြောစရာတော့လိန်ပြောဝေရတော့အခွင့်ရောက်နေပြီအဲလိန်ပြောမှုမှကျင်ကြောင်းလိုက်တာဒါဒီလားဆောက်တည်ထားလို့မဟုတ်ဘူးဒီလားမဆောက်တည်ပဲနဲ့ကျင်ကြောင်းတာကိုသံပတ်တဝိရတိကျုံစင်မှဆောင်းကျင်ကြောင်းတယ်ပါစီရတော့အမှုကအဲအကြောင်းကတော့စုံစည်းလာပြီမတတ်တော့ဘူးကျင်ကြောင်းလိုက်ဥပမာရှင်းကြိုက်နေတယ် ကိုယ်ကြိုက်တာတတ်မယ်ဆိုတတ်နိုင်တာပေါ့ဒီလာတဲ့သောက်တင်ထားတဲ့ပုဂ္ဂိုလ်တတ်နိုင်တာပဲဘာရည်အပြည့်တော့ဖြစ်တာပေါ့လေဒါသူသောက်တင်ထားတာမဟုတ်အဲဒီလိုကျုံစင်မှမသားပါဘူးလေဒီကောင်သူဟာသူသွားပါပြီးတော့ငါအကုသို့ဖြစ်နေမယ်ဆိုပြီးတော့ထောက်လိုက်တာဗမ္ပဒဝိရတိဖြစ်တယ်အဲဒီလိုပဲမကောင်းမှုအကုသို့ပြုစရာရှိတဲ့အခါမပြုဘဲနဲ့ ကျင်ဆောင်တယ်အဲ့ဒါတောက်တည်ထားလို့မဟုတ်ဘူးတဲ့မတောက်တည်ပဲကျင်ဆောင်လို့ရှိရင်ကျုံစင်မှာကျင်ဆောင်တဲ့ဝိရတိကတစ်မျိုးဗမ္ပဒဝိရတိခေါ်တယ်ပါဠိလိုတောက်တည်ထားလို့ကျင်ဆောင်တာကတော့အထူးပြောကြရမလို့သီလတောက်တည်ထားတဲ့ပုဂ္ဂိုလ်တွေဘာနဲ့ဒီပါဒဝေရဏိသိခာဗရံသမာရိယံစသည်ဖြင့်တောက်တည်ထားတော့အဲ့ဒီအမှုတွေနဲ့အဲ့ဒီအမှုတွေမှာကျင်ဆောင်တယ်တောက်တည်တုံးလည်းပဲကျင်ဆောင်လို့လည်းဝိရတိဖြစ်တယ်တောက်တည်ပြီးတဲ့နောက် အဲကြုံတဲ့ခါကာလလည်းပဲကြောင်လိုက်လို့ရှိရင်ဝိရဒိဖြစ်တယ်အဲဒါကတော့သမာရဏဝိရဒိရဲ့ဆောက်တည်ထားပြီးတော့ရှင်ကြောင်တဲ့ဝိရဒိအမြင့်ပြတ်တဲ့ဝိရဒိသမုတ်စေတဝိရဒိခေါ်တယ်ဒါကတော့ဝတရားထုတ်တဲ့ခါကလာအောက်ဖြစ်ဆုံးသောတာပတ္တိမဲ့ရောက်လို့ရှိရင်သောတာပတ္တိမက္ခဏမှာဒီဝိရဒိပါလာတယ်အမြင့်ပြပြီတဲ့မကောင်းမှုအကုသိုလ်ဒုစရိုက်တွေသူမပြုတော့ဘူးဝစီဒုစရိုက်၄ပါး

အဲ့ဒီမြင်မှုကြားမှုနဲ့စပြီးတော့မူတာဝါဒလိန်ကျဲဝယ်လည်းမရှိဘူးပါဠိပါဒသတ်ဖို့ရလည်းမရှိဘူးမိစ္ဆာအကျွတ်မတရားဖြင့်အတမွေးချဝေးရလည်းမရှိအတမွေးမှုကိုအဲပြည့်ချဝေးရလည်းမရှိတော့ဘူးအဲဒီလိုအကုန်လုံးကျင်းသွားတယ်မှတ်တိုင်းမှတ်တိုင်းသာဝိရဒိ၃ပါးပါဝင်တယ်လို့ဆိုရတယ်ဝိရဒိတရားကိုမပါတော့လည်းဝိရဒိကိစ္စတွေပြီးလို့ဝိရဒိ၃ပါးပါဝင်တယ်လို့ဆိုရပါတယ်နောက်အဲဒီလိုဝိပဿနာရှိရတာကဝိပဿနာညာရှင်းတာပြည့်စုံတဲ့အခါမှာ အရိယာမေညာသောတာပတိမေရောက်သွားတယ်ဆိုရင်အဲ့ဒီမှာဝိရဒိသုံးပါးပါတယ်အမြင့်ပြသမုစ္ဆရာဝိရဒိဒါကတော့နောက်အထူးကိုစောင့်ကြောက်ဖို့မလိုသောတာပန်ဖြစ်သွားလို့ရှိရင်မိစ္ဆာဝါစာတွေပြောဖို့ရအဲသူစိတ်မရှိတော့မိစ္ဆာကာမနာတွေပြုဝယ်စိတ်မရှိတော့အဲဒါလို့ဆက်တာနဲ့စိတ်မရှိတော့မိစ္ဆာအပြောမတရားစင်တမွေးမှုပြုဝယ်မရှိတော့ဟွန်းအမှန်တရားကြတယ်ကျင်းသွားတယ်အဲဒါကြောင့် ကျုံစဉ်သောက်တည်မြစ်ပြပြီးဝိရတိဤသုံးပါဝိရတိသုံးမျိုးရှိသည်ကျုံစဉ်မှာရှင်းရှင်းကြောင်းသားကဝိရတိတစ်မျိုးသောက်တည်ပြီးတော့ရှင်းကြောင်းသားကဝိရတိတစ်မျိုးအရိယမေခဏမှာအမြင့်ပြသွားပြီးရှင်းကြောင်းသားကဝိရတိတစ်မျိုးဒီလိုသုံးမျိုးရှိတယ်။ကဲဆိုရမယ်။ကျုံစဉ်သောက်တည်မြစ်ပြပြီးဝိရတိဤသုံးပါ တွေဆိုလဲကျုံးစင်သောတာမိစ္ဆာဝါယာမမှားစွာအာထုတ်ခြင်းမှားစွာအာထုတ်တာဘာတော့ဆိုရင် အကုသိုလ်ဆိုင်ရာအာဒုဒ္ဓမိစ္ဆာဝါယမအကုသိုလ်မှုရင်လွဲကောင်းနေတာတွေမိစ္ဆာဝါယမတွေပဲဒီလိုသူများတဲ့တပ်ဖို့ရတယ်လွဲကောင်းတယ်လွဲမကောင်းရင်လည်းပဲသူများတဲ့တပ်မှုမဖြစ်ဘူးတော်လိုက်တဲ့ပုဂ္ဂိုလ်တွေဝိရိယမရှိပြင်းနေရင်ဘယ်ရမလဲသူကဝိရိယနဲ့မပြင်းမရလိုက်မှသူကတော့ကောင်းသားကောင်းနေကြ အဲရေထဲမှာရေလုံသမားတွေငါးတွေပါတွေလိုက်ဖမ်းပြင်းနေလို့ရှိရင်ဘယ်ရမလို့ဆိုတော့မပြင်းမကြီးအားထုတ်မှသူကဖြစ်တာအဲထောင်စရာတွေယုံလို့ပါတော့ဒီလိုစားတွေလောရတာတွေရှိပါတယ်အဲဒါတွေကပြင်းနေတာလည်းမလုံပဲနေလို့ရှိရင်ဘယ်အောင်မြင်မလို့လို့လားအဲ့မှာမာနိပါဒအစကြီးတော့အကုသိုလ်ဒုစရိုက်တွေပြုနေတာမပြင်းမကြီးအဲလောက်တိုင်းနေတဲ့သဘောကမိစ္ဆာဝါယမတွေပဲအကုသိုလ်မှုတွေမှမပြင်းမကြီးလောက် မူလဝါဒမှာလည်းလိန်တွေပြောမှလည်းမပြင်းမကြီးနဲ့တို့လိုက်ပြီးတော့လိန်လာရှိတာကုသနာဝါဒလည်းဂုံးတဲ့တာတွေမပြင်းမကြီးလိုက်ပြီးတော့ဂုံးတယ်ဝါဒဖြတ်လူတွေကြွယ်ကြအောင်လုပ်ပြီးလို့ရှိပါတယ်ဒုံနာဝူရီရတယ်အဲ့ဒါတွေမိစ္ဆာဝါယမတွေတူတူပဲဒီမှာအကုသိုလ်ဆိုင်ရာအာထုတာအကုသိုလ်ဆိုင်ရာမှုတွေမှာမပြင်းမကြီးနဲ့အာထုနေတာမိစ္ဆာဝါယမခေါ်သည်ဆိုရမယ်အကုသိုလ်ဆိုင်ရာအာထုတာ မိစ္ဆာဝါယာမသို့ကုသိုလ်ဆိုင်ရာ အာထုတ်တာသမ္မာဝါယာမ နာမှုသီလမှုဘာဝနာမှုတွေမပြင်းမိအားထုတ်နေသမ္မာဝါဒမှပဲလောလောကူသလောက်မှလည်းအဲသေးစိတ်ဆိုလို့ရှိရင်တော့ဖြစ်ဖူးတဲ့အကုသိုလ်တွေပယ်နိုင်အောင်အားထုတ်တယ်တဲ့ခြေကမတော်တာတွေငါပြုခဲ့ဘူးဒီလိုမှုတွေနောက်မဖြစ်စရာတော့ဘူးတဲ့ဒီမှုတွေကင်းအောင်ဆိုပြီးတော့အကုသိုလ်ကောင်းမှုတွေအားထုတ်နေသာသမဝါယမှာ မဖြစ်သေးတဲ့ကုသိုလ်တွေမဖြစ်ရအောင်လို့သူများတွေမှာတော့အကုသိုလ်တွေပြုကြတယ်မတော်တဲ့အကုသိုလ်တွေပြုကြတယ်မြင်ရတွေ့ရကြားရအဲငါမှာတော့ဒီလိုအကုသိုလ်တွေမဖြစ်အောင်ကြင်ကြံရမယ်လို့အဲဒီစိတ်ထဲမှာအလုံးသွင်းပြီးတော့ဒီအကုသိုလ်တွေမဖြစ်အောင်လို့အားထုတ်ပြီးကြောင်းကြဆိုင်အဲသမဝါယာမပဲဒီဒီဘူးတဲ့အကုသိုလ်တွေပယ်နေအောင်မဖြစ်သေးတဲ့အကုသိုလ်တွေမဖြစ်အောင်အားထုတ်တာသမဝါယာမပဲ ဖြစ်သေးတဲ့ကုသိုလ်တွေဖြစ်အောင်လို့အထုတ်တယ်တဲ့မဖြစ်သေးတဲ့ဒါနကုသိုလ်တွေသီလကုသိုလ်တွေကိုမဖြစ်ဘူးသေးလို့ရှိရင်ဖြစ်ဘူးအောင်လို့အထုတ်ရဘာဝနာကုသိုလ်တွေရေးကြည့်တာဘာဝနာကုသိုလ်ကတော့မဖြစ်ဘူးသားတွေဖြစ်အောင်သမထဘာဝနာကုသိုလ်တွေမဖြစ်ဘူးရင်သမထသမာဓိကုသိုလ်လည်းအထုတ်ရတာပဲဝိပဿနာကုသိုလ်ဆိုတော့သူပြောကြတယ်ဝိပဿနာထဲမှာလည်းတရားတော်အထုတ်ပါရဲ့ရက်ကမရလို့နည်းနည်းအထုတ်ရတယ်နာယုတ်ပိုင်းခြားရုံတော့ပြီးသေးတယ်ဆိုရင် ငါရုပ်ပိုင်းခြားရုံလောက်ပြီးရင်တည်းတိုးတက်ပြီးတော့သစ္စပရိက္ခညာအကြောင်းကျိုးသိတဲ့ညာနဲ့ရအောင်အားထုတ်ရမယ်အဲဒီညာရပြန်ပြီဆိုရင်သမတနာညာမိစ္ဆာဒုက္ခအနတ္တသုံးသဆင်ခြင်တဲ့သမတနာညာရအောင်အဲဒီညာရပြန်ပြီဆိုရင်ဥဒိယပညာညာရအောင်ဝမျက်ဝတ္တပြသိကောင်းတဲ့ဥဒိယပညာညာကြတော့အဲဒီကဥရိယပညာရအောင်လည်းအားရနေလုံးပြည့်သေးဘူးနောက်တဲ့ မင်္ဂညာဗေယညာအာရိနဝညာနိဗ္ဗာန်ညာမုသိတုမြတ်တာညာပရိသင်္ခာညာသင်္ခါရုပ္ပခာညာဝိပဿနာညာနဲ့သိလိုက်တဲ့အောင်အားထုတ်ရသင်္ခါရုပ္ပခာညာကလည်းရတော့အားရအနေလုံးဖြစ်သေးဘူးအနုလောမညာတို့ဘုဒ္ဓဘုညာမဲ့ညာဘုံညာအဲ့ဒါတွေကြောင့်လောကုတ္တရတိုင်အောင်အကုန်လုံးအားထုတ်ရတာအဲဒီတော့မဖြစ်သေးသောဒါနသီလသာရကုသိုလ်တွေဖြစ်အောင်အားထုတ်တာကလည်းသမာဝါယာမဖြစ်ပြီးတော့ကုသိုလ်တွေလည်းပဲ ကြည်ရအောင်ခိုင်မြဲအောင်ပြည့်စုံတဲ့ပြည့်စုံသောအောင်အဲမဖြစ်သေးတဲ့အရိယာမဉ္ဇဉ်ပြည့်စုံပြီးသွားတဲ့တိုင်အောင်အားထုတ်မယ်လို့အဲဒီကျူးစာအားထုတ်တာတွေကသမာဝါယမတွေပဲအခုဝိပဿနာရှုနေတာတွေသမာဝါယမတွေဘောမှတိုင်းမှတိုင်းတခါတည်းဒီပြီးသားအကုသိုလ်မျိုးတွေမဖြစ်အောင်အားထုတ်နေပြီမြည်တယ်ဒီလိုမရှိဘဲနေလို့ချင်းဒီပြီးသားအကုသိုလ်တွေလည်းဝင်ဖြစ်မှာ မဖြစ်သေးတဲ့အကုသိုလ်တွေလည်းမဖြစ်အောင်အားထုတ်နေသည်မြည်တယ်မကျွမ်းမှာပဲနေလို့ရှိရင်မဖြစ်ဘူးတဲ့အကုသိုလ်တွေကလည်းဝင်ဖြစ်တာပဲမဖြစ်သေးတဲ့ကုသိုလ်တွေလည်းဖြစ်အောင်မှတ်တိုင်းမှတ်တိုင်းအသေးသေးဖြစ်နေတာပဲဖြစ်ပြီးတော့ဝိပဿနာကုသိုလ်မျိုးတွေလည်းမှတ်တိုင်းမှတ်တိုင်းထထပြီးတော့ဖြစ်နေတာပြည့်စုံအောင်ဖြစ်နေနောက်ဆုံးမဖြစ်သေးတဲ့အရိယာမဲ့ကုသိုလ်ဖြစ်တယ်တဲ့အဲ့ဒါဖြစ်အောင်လို့တခါတည်းမှတ်တိုင်းမှတ်တိုင်းကအရိယာမဲ့ကုသိုလ်ဖြစ်အောင်အားထုတ်နေတာပဲသမဗ္ဗံ၄ပါးဆိုတာပဲ ဖြစ်ဘူးသောအကုသိုလ်ကိုပယ်နိုင်အောင်အထုတ်ခြင်းဖြစ်မဖြစ်သေးသောအကုသိုလ်မဖြစ်အောင်အထုတ်ခြင်းနှစ်မဖြစ်သေးသောကုသိုလ်ဖြစ်အောင်အထုတ်ခြင်းသုံးဖြစ်ပြီးသောအကုသိုလ်တွေဒီရန်ခိုင်မြဲပြည့်စုံသောအထုတ်ခြင်းလေးနာသမဗရံဒိဋ္ဌ၄ပါးခေါ်တယ်သမဗရံ၄ပါးအဲ့ဒါကုသိုလ်ဆိုင်ရာအတုဒ္ဒသမဝါယမတဲ့အတူတူပဲတကယ်သွင်းတာကျော်လောက်ပါပြီကျော်လောက်ပါပြည့်သွားရမယ်နိုင်ရတနိုင်လောက်ပြည့်သွား မိစ္ဆာတတိမာစွာမှတ်ရခြင်းမာစွာမှတ်ရမှတ်ရတာပဲလေကောင်းတာရှိတယ်မကောင်းတာရှိတယ်မှတ်ရတယ်လည်းကောင်းတာမဟုတ်ဘာတွေရောက်ဆိုအာဟုသောဆိုင်ရာမှတ်ရတာမိစ္ဆာတတိမာအာဟုသောနဲ့စတဲ့ဒိစ္စတွေပြန်လည်ပြီးမှတ်ရငငယ်ရယ်ကမကောင်းမှုအာဟုသောတွေပြုလာတယ် အဲ့ဒါတွေပြန်ပြီးမှားရတယ်မဝေကဖြစ်ပြီးမှားရတာတော့ပြင်းမရှိပါဘူးဆိုဟိုတုန်းကမှားတာပဲဒီလိုမှုတွေပြုခဲ့တယ်ငါဒီလိုမှုတွေနောက်မပြုတော့ဘူးဒါကတော့တံဝေကနဲ့ဖြစ်တာဒါတော့ပြင်းမရှိပါဘူးဒါကတော့ဒါမိစ္ဆာတတိမဟုတ်ဘူးဒါတော့ကောင်းပါပြီအဲဒီကျုပ်ကငယ်ကပြုလုပ်ခဲ့တဲ့အကုသိုလ်မျိုးတွေကို ကောင်းတယ်ထင်ပြီးတော့အဲ့ဒါတွေကိုအားနှစ်တယ်ပြီးပြန်ပြန်သတိရတာရှိတယ်ငယ်ကပြောခဲ့ပါးခဲ့နေခဲ့ထိုင်ခဲ့တာတွေ အဲဒါတွေပြန်ပြန်ပြီးသတိရတာသမြုပ်ဟိုလည်းနွားများသမြုပ်ပြန်တယ်လို့ပဲအဲဒါတွေရှိတယ်ပြန်ပြန်ပြီးသတိရတယ်နောက်ပြီးတော့ညာတော်ညာနဲ့စပ်ပြီးတော့ဆိုရင်အဲအမေသတိရတယ်အဖေသတိရတယ်အသွေးမျိုးတွေသတိရတယ်ငယ်ပေါင်းပုံကိုယ်တွေသတိရတယ်စသည်ဖြင့်ဒီလိုလည်းရှိပါတယ်ငယ်ကစီဝဥစ္စာယတနာတွေ စုဆောင်းလာခဲ့တာတရိရတယ်ဘသူအတွက်ဘာတွေကလောက်ကြာရှိနေသေးတယ်ဆိုတော့ဒီဟာတွေများများပေါ့လူတော့ဒါတွေပြောလို့မဖြစ်ဘူးဒါတွေတရိမရပါနဲ့ပြောရင်ထည့်ရတော့မယ်လူသားတော့အဲဒါမိစ္ဆာတရိတွေခေါ်တယ်တဲ့ဒီဥစ္စာမိစ္ဆာတရိအဲဒါကိုတရားထုံးတဲ့ခါကာလမှာအဲဒီမိစ္ဆာတရိတွေလည်းဝန်းဝန်းဖြစ်တယ်ရှိမှယူတရားတာပဲ ဒီကဖောင်းနေပိန်နေထိုင်နေထိတယ်မြင်နေကြတယ်စသည်ဖြင့်ကျွမ်းမတဲ့အာယုံလေးတွေမှတ်နေရင်လောကီအာယုံတွေကိုလုံနေကြအာယုံတွေပြန်ပြန်ပြီးသိရတယ်ကိုကိုလူကလေးတွေပြန်ပြီးရတယ်အဲဒါကုသိုလ်လုပ်ကတော့ပြီးသားမရှိပါဘူးအကုသိုလ်လုပ်ကလေးတွေပြန်ပြန်သတိရကာမဂုဏ်အာယုန်နဲ့ပတ်သက်တာလေးတွေပြန်ပြန်သတိရခင်မင်းရင်းနှီးတဲ့ပုဂ္ဂိုလ်တွေပြန်သတိရတို့ကြုံများအဲဒါကြီး ဒကမာကြီးလက်ရှိမှာပဲနဲ့ဒီပိုင်းကကြီးတွေတရိရတယ်ဆိုပြီးတော့ပြောလို့ရှိတာပေါ့ဒီအားထုတ်နေရတာကြီးတွေကပေါ်လာတော့ကြီးတွေကပေါ်လာတော့အခါတည်းကလည်းသူကအဖိုးအဖိုးနဲ့အဖိုးသားကနေတူတူနေနေတော့တရားထုတ်တဲ့ခါနဲ့နေမလားပေါ်တာအဖိုးအဖိုးနဲ့လားပေါ်တော့ကြတော့မနေနိုင်ကြီးတရိရတာတဲ့ကမ္ဘာကထွက်သွားတယ်ဒီလိုပဲဆက်တယ်အဲဒါအဖိုးကြီးတွေရှိမှာအဖွားကြီးတွေရှိမှာပါပဲသူကအဲ့ဒါမျိုးတွေမိစ္ဆာတတိခေါ်တယ် မိစ္ဆာတတိကတရားကိုအားဖြင့်ပါတော့ဆိုတရားကိုတော့မရှိပါဘူးသူကတော့အမှားရတဲ့အခြင်းအားဖြစ်တဲ့အကုသိုလ်စိတ်ဒုက္ခပဲတဲ့အကုသိုလ်စိတ်ဒုက္ခစိတ်စိတ်တိတ်တွေပေါ့လေအဲ့ဒါမိစ္ဆာတတိပဲအကုသိုလ်ဆိုင်ရာအမှားရတာမိစ္ဆာတတိမှအကုသိုလ်ဆိုင်ရာအမှားရတာသမာတတိမှဒါနကုသိုလ်ပြုဖို့သီလဆောက်တည်ဖို့ဘာဝနာပွားများဖို့သတိရတယ်ရှိတယ်အဲရှင်းတော့တို့ဒီလိုကုသိုလ်ကောင်းမှုတွေပြုခဲ့တဲ့ဒီလိုချိန်မှာဆိုလို့ရှိရင်ဒီလိုကုသိုလ်ပြုခဲ့တဲ့သတိရတယ်

အဲတချို့လည်းကုသိုလ်စိတ်နဲ့နေမှာတချို့လည်းပျော်စရာပါးစရာအနေနဲ့ပြင်อืมအဲ့ဒါတွေကတော့သိမစင်ကြဘူးဆိုအဲတရားနာဖို့ရတရားအားထုတ်ဖို့ရဒီနေ့တုန်းကတော့ဒီလိုအားထုတ်ခဲ့တယ်ဒီနေ့လည်းပဲဒီနေ့ဒီချိန်ကရင်လို့အားထုတ်မှပဲတတိယအဲဒီဥစ္စာတွေဒါနနဲ့စပ်ပြီးတော့တတိယရယ်သီလနဲ့စပ်ပြီးတော့တတိယရယ်ဘာဝနာနဲ့စပ်ပြီးတတိယရယ်ဝေယဝိသနဲ့ကုသိုလ်နဲ့စပ်ပြီးတော့တတိယရယ်တရားနာခြင်းနဲ့စပ်ပြီးတော့တတိယရယ် တရားဟောခြင်းနဲ့စပြီးတော့သတိရတယ်အဲဒါတွေကကုသိုလ်ကောင်းမှုနဲ့စပြီးသတိရတာတွေကမာမာတတိပဲအဲ့ဒါကတော့ဘယ်ကိုရှိပါလဲတတိပဲသူကတော့နောက်ယုံနာနှစ်ပြားမှားရတာယုံနာနှစ်ပြားရှုမှတာဝိပဿနာတတိမှာအခုယောဂီရှုမှအားထုတ်နေတာမြင်နေကြတဲ့နာနဲ့စားတဲ့တွေ့တဲ့ကိုယ်ရဲ့စားတဲ့လှုပ်ရှားတဲ့စိတ်တိုင်းစိတ်တိုင်းနဲ့နောက်ကတကောက်ကောက်နဲ့လိုက်ပြီးအမှားရနေတာ

တစ်ခေါက်စီပဲဆိုရပါတယ်အတွေ့ပါရဲ့အကုသိုလ်ဆိုင်ရာမှားရတာမိစ္ဆာပတိမှာကုသိုလ်ဆိုင်ကုသိုလ်ဆိုင်ရာမှားရတာသမ္မာပတိမှာ ယုံနာနှစ်ပြာရှုမှတ်တာဝိပဿနာတတိမာ သာသတိဝိသန္တိပရေသဘာဝပုဂ္ဂိုလ်သမိသာသတိမှားသောသတိစီကုန်ဝေသနေရှိကြကုန်လားယထာဤရာနေမယံငါတို့သေတာမှာတတိမာနောတတိစီကုန်သည်ဝိသမဖြစ်ကုန်ဤဒီသောတန်လေကောကိလေသာခေါင်းပါစေသောခြင်းကိုကရဏီရောပြည့်စင်အား၏အဲသူများတွေကမိစ္ဆာတတိနဲ့အကုသိုလ်ဆင်ရည်အမှားရနေကြမယ်တို့ကတော့ဒီနေရာမှာအကုသိုလ်ဆင်ရအမှားရတဲ့သမာတတိကိုပွားစေမယ်ယုံနာနဲ့ပြမြင်နေကြတဲ့ရှုမှတ်တဲ့ဝိပဿနာတတိကိုပွားစေမယ်ဒါတန်လေကခြင်း ခုယောဂီတွေနာလိကချင်းပွားနေတာသိနေကြတယ်လို့အဲဒီမိစ္ဆာတတိမာသောလံကိုတမ္မာတတိနဲ့ကြောင်းလဲမယ်တမ္မာတတိနဲ့တို့အစဉ်တန်းတက်မယ်ဝိပဿနာရှုမှတ်ပြီးတော့ဒီစင်းနဲ့စင်တက်သွားအဲဝိပဿနာရှုမှတ်ပြီးတမ္မာတတိနဲ့ဒီလေဒါလေးဆင်းရဲတွေငြိမ့်စေမယ်လို့လုံးသွင်းပြီးကိုတရားထုတ်နေရတယ်အမှန်ဗုဒ္ဓမာရမိစ္ဆာသမารိမာသော မိစ္ဆာသမารိရလည်းနှစ်စာလုံးဗမာစလုံးတော်ပါပါရဲ့မာသောသုစိတ်ဒီကြီးချင်းမပါပါပဲလားနော်လူကအခုမှတွေ့တယ်ဒီနေ့ကမတွေ့ဒါပဲမဲ့လို့ဖတ်ပဲမဲ့လို့မှားတယ်တွေ့ချင်မှတ်တယ်အခုမှတွေ့တာဒါမရှိဘူးနားမှာမာသောမာသောစိတ်ဒီကြီးချင်းမာသောဒီကြီးချင်းပေါ့လေတို့ရုပ်ပဲမာသောဒီကြီးချင်းဟောထက်ကတည်းမာသောမာသောဒီကြီးချင်းမာသောစိတ်ဒီကြီး အကုသိုလ်ဆညာစိတ်တရားမိစ္ဆာသမารိကုသိုလ်ဆညာစိတ်တရားသမ္မာသမารိအကုသိုလ်လုပ်တယ်မှာစိတ်တည်ငြိမ်နေတာမိစ္ဆာသမารိဒီသမารိမိစ္ဆာသမารိမပိုင်အကုသိုလ်ကမအောင်မြင်ဘူးဒီလောက်လုံးမယ်လို့စိတ်ကူးနေတော့ရှိတယ်ဟိုလုံးစိတ်ကရောက်သွားရင်ဒီလုံးမလုပ်ဖြစ်ဘူးမေ့သွားမှာအဲတော့အကုသိုလ်လည်းအကုသိုလ်လိုက်တော့မိစ္ဆာသမารိရှိပါတယ်အဲဒီမိစ္ဆာသမารိနဲ့ပါဏိပါဒဆိုပြီးတော့အကုသိုလ်တွေ ပြုနေကြတာပဲဒါတွေနဲ့အောင်မြင်နေကြတယ်ကုသိုလ်ဆိုင်ရာစိတ်တရားသမ္မာသမာဓိကုသိုလ်လုပ်တဲ့ဒါနသီလဘာဝနာကုသိုလ်တွေလုပ်တဲ့ဟာလည်းမာရီရှိတာပဲထိုက်ကြလို့လေအဲဒီသမာဓိရှိလို့ပဲအလုပ်တစ်ခုခုအောင်မြင်တယ်အဲဒီသမာဓိမှာသမာသမာဓိကဘယ်နှမျိုးရှိတုံးဆိုတော့ခဏိကဥပ္ပစာအပနာ၃နေရာမှတ်လေသည်တဲ့သမာသမာဓိ၃ခုရှိသည်ခဏိကဒါနသီလဘာဝနာကုသိုလ်ကောင်းမှုတွေပြုတဲ့အခါ တာမန်ဒါနသီလတွေမှာခဏိကသမာဓိရှိတယ်သမထပါ1330အာယုံပေါ်မှာစိတ်ကလေးတကပြစ်ပြီးချလိုက်တယ်ကတ်ကနေကတ်ကနေတီးတီးသွားတာရှိတယ်အဲခဏိကကျွမှတ်တဲ့အခိုက်အတန့်လေးပဲဒီတစ်ခါရှိတစ်ခါဒီတစ်ခါရှိတစ်ခါဒီကာမတစ်ခါဒီမှတ်တိုင်းမှတ်တိုင်းဓမ္မတမတစ်ခါတစ်ခါဒီလိုတဲ့နိစ္စသမာဓိဒါပေမဲ့လို့ စိတ်စိတ်ကလည်းပဲဒီလိုတည်ရတာနောက်စိတ်လည်းဒီလိုတည်တာနောက်စိတ်လည်းဒီလိုတည်တာဇင်သားကြီးတည်နေတော့အဲ့ဒီနာမှာဒီဝရဏကြီးတွေတာတွေဆိုမကြည့်ရဘူးတခါတည်းအပြင်ထွက်တဲ့စိတ်ကလေးဖြစ်ရတယ်သူ့မှတ်ပြီးတော့ငြိမ့်တော့တာပဲဒါကြောင့်အဲ့ဒီခဏိကသမารီကအားကောင်းပါတယ်ဥစ္စာသမารီနဲ့ညီမျှတယ်ဒါကြောင့်စိတ်တော်ဥဒ္ဒုဖြစ်တယ်အဲ့ဒါဝိပဿနာကျူးဒါနသီလပြုတဲ့သာခဏိကသမารီကုသိုလ်ကောင်းမှု နဲ့စသည်ကြံစည်နေတဲ့ခါကလခဏိကသမာဓိကုသိုလ်လုပ်တွေလုပ်နေတဲ့ခါကလခဏိကသမာဓိဝိပဿနာရှုနေတဲ့ခါကလခဏိကသမာဓိသမထဘာဝနာတွေပွားများနေတဲ့အစတော့ခဏိကသမာဓိပါပဲယူရဏကျင်းတဲ့ခါတော့ဥစ္စာသမာဓိဇံရောက်တဲ့ခါပဏာသမာဓိဝိပဿနာရှုလို့အရိယာမဲရောက်တဲ့ခါလဲအရိယာမဲနဲ့နိဗ္ဗာန်အောင်ပြီးတော့ပြီးနေတာလားခဏလေးပါပဲစစ်သေးပါပဲဒါနဲ့ပဏာသမာဓိဆိုတယ်အဲ့ဒါ အနိကဥစ္စာဘဏ300မှလည်းဓမ္မသမာဓိ၃မျိုးရှိတယ်။ဒါရင်ဆိုရမယ်။အကုသိုလ်ဆင်ညာစိတ်ပြီးတာမိစ္ဆာသမာဓိ သိုလ်ဆံရာစိတ်တရားသမ္မာသမာဓိအနိကဥပ္ပဇာပနာ၃ရမှလည်း တ်စွာဘုရားရဲ့သုံးပါမကျင့်နိုင်တဲ့ပုဂ္ဂိုလ်ကမိစ္ဆာသမာဓိနဲ့သင်္ကုန်းနေရမယ်ဒီနေရာမှာတို့ကသမာသမာဓိနဲ့သမာသမာဓိပွားစေမယ်သမာသမာဓိနဲ့ကိလေသာဆောင်းပါစေမယ်ခဏိကသမာဓိဥစ္စာသမာဓိဗနာသမာဓိအဲဒီသမာဓိသုံးပါးပွားပြီးတော့ကိလေသာတွေဆောင်းပါစေမယ်ဒီသမာဓိသုံးပါးနဲ့သင်္တန်းတဲ့ဒီသမာဓိသုံးပါးနဲ့ကိလေသာတွေဆင်းရဲတွေကိုငြင်းခြင်းနဲ့လုံးဝအားထုတ်ရတယ်ခု ဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တွေကအဲ့ဒီသမာဓိတွေပွားနေတာပဲမိစ္ဆာညာနာမှားသွားခြင်းရင်မိစ္ဆာညာနဲ့ညာမယ်ပဲလို့ညာမှန်နဲ့ညာမှန်ကခုရှိတယ်အခုကညာမှန်မိစ္ဆာညာနာညာမှန်မာမညာနာကညာမှန်မကောင်းမှုတွင်ညာဆင်းပြုလာကောင်းသည်မှခေါ်အမိစ္ဆာညာမကောင်းမှု အကုသိုလ်အလုပ်ကိစ္စတွေကိုဥပဒေမျိုးဖြင့်သူကကြံပြီးတော့လုပ်တယ်တဲ့ဘယ်လိုလုပ်လို့ရှိရင်ဒီကအောင်မြင်မယ်ညံထုတ်ပြီးတော့ရိုးရိုးရိုးရိုးပြန်ပုံပြီးအဲဒီတော့ညံထုတ်ပြီးတော့လုပ်ပြီးတော့အောင်မြင်သွားတာကိုပြန်စဉ်းစားတဲ့အခါငါလုပ်တာကောင်းတယ်သူကသူသင်ញင်တယ်သူကသူသင်ញင်ဘယ်ကလည်းတော့နောက်တော့သူညလည်းပဲသူကတန်ပြီးပြီးတော့ပြေးရတာဒီလိုလုပ်ရင်ကောင်းတယ်ကွာဗာဘယ်လိုလုပ်ကောင်းတယ်လို့ဆိုတယ်နီးပြေးတာပါ ဒီနေ့လူတွေကလည်းမိပြီးဒီလိုမကောင်းမှုတွေပြီးကြတယ်အများကြီးပါပဲဒီကဘာမှအများကြီးပြီးပါတယ်ဒီကအဲ့ဒါတွေသူကညာတော့ညာမယ်ညာမယ်မဲ့ဒါမိစ္ဆာညာမှားတော့ညာမယ်အခုလူတွေဒီဘုကြည်ဘုသဖို့ချက်ဖို့ရတယ်လုံနေတဲ့လက်နဲ့ပြီးပါရညာတွေရှိတယ်အဲ့ဒါတွေကမိစ္ဆာညာနေခေါ်တယ်အဲ့ဒါတွေလုံလုံတတ်တဲ့ဥစ္စာတွေလည်းပဲကောင်းတယ်လို့ပြန်ပြန်ပြီးဆင်ញင်ပြီးတော့နေတာမိစ္ဆာညာနေဥစ္စာတွေက ဒါပေမဲ့လို့သူတို့သွားပြီးကြည့်ရလို့တော့မကြည့်ဘူးကသူကလောကသူတို့ဒုက္ခလူရုပ်တန်သူကလည်းသူတို့တော့မာမညာနေပုံမှာအဲဒါလည်းမကောင်းဘူးအကုသိုလ်လောကိစ္စတွေမှာညာကွန့်ပြီးညာဆင်ញင်ပြီးတော့အဲညာဆင်ပြီးတော့ညာနဲ့ပြည်တွင်ပြီးတော့လုပ်တယ်လုပ်ပြီးတဲ့ခါကလားသူ့ဟာသူကောင်းတယ်လို့အတိမှတ်ပြီးဆင်ញင်တဲ့ညာမိစ္ဆာညာခေါ်ပြီးအဲဆိုရမယ်တစ်ခေါက်ပဲ မကောင်းမှုတွင်ညာစင်ပြုလကောင်းပြီမှဟောအမိစ္ဆာညာမေဖို့နိဗ္ဗာန်မှန်သိမြင်ဉာဏ်စင်မြင်ဟောတွင်သမာညာအဲမေဖို့နိဗ္ဗာန်ကိုတကယ်ရောက်သွားတဲ့ပုဂ္ဂိုလ်ကပြလှည့်စင်တယ်ဝိပဿနာရှိတဲ့ပုဂ္ဂိုလ်ကြီး မြင်နိုင်ကြတဲ့ဓဝါကြောင့်ပါပေါ်တိုင်းပေါ်တိုင်းနဲ့ရှိမှနေရင်သင်္ခါရုပ္ပကညာရောက်ကြောင်းညာမဆိုင်ပဲနဲ့သင်္ခါရတွေအာယုန်ရတဲ့ပေါ်အတိတွေရတဲ့ပြီးပြီးတော့သူကလည်းသူသွားနေတယ်လို့ပဲခါတယ်အဲနာယူဝဲတနာယူသိကြလို့ညင်မရှိဘူးအာယုန်ရသူကသူပေါ်အတိတွေသူကသူပြီးပြက်သွားတဲ့သဘောလေးတွေတတိတည်းပြီးလိုက်ပြီးတော့သွားသူ့ချိန်နဲ့သူသွားတယ်အဲဒီကနေပြီးတော့ ထူးခြားတဲ့အသည့်တွေပေါ်လာတွက်လက်လင်းများပြေးလာတယ်လို့တခါတည်းသူသူပြုတ်ဆိုပြီးတော့တခါတည်းအပြည့်တွေကိုကြောက်ပြီးတော့သိသွားလိုက်တယ်အဲဒီတော့သိရနေယုံနာနေကလာထုတ်တဲ့သဘောနဲ့ရောက်အဲထုတ်တဲ့သဘောနဲ့ရောက်သွားတာပြန်စဉ်းစားတယ်ထူးတာပဲဒီနာကမှတ်ကောင်းခဲ့တာတွေပြေးလာတယ်လို့အမှတ်တင်များလာတာတွေလည်းပြန်စဉ်းနေပြီအဲယုံနာနေကလာငင်းရလဲရောက်သွားပုံနဲ့ပြန်စဉ်းနေတာမဲ့ကိုစဉ်းနေတာလေလို့ မဲ့ရလို့တော့နာမည်ပါခြင်းမှပါမယ်သူလာခဲ့တဲ့လမ်းလေးညံကြည့်ရမယ်အဲ့ဒါပြီးတော့အဲ့ဒီတော့ရောက်တဲ့အတွက်နောက်ပြန်ပြီးတော့ပြည့်ရင်လည်းဒါမျိုးတွေပြန်ပြန်ပြင့်တယ်အဲ့ဒီကြမှာသင်ကြားပါတယ်မဲဝီဒီတဲ့တော့ကိုယ်ကသင်ကြားအဲ့ဒါပုဂ္ဂိုလ်သိမြင်တာအဲ့ဒီမဲဖို့ပြင့်နေတဲ့အချိန်မှာယုံနာသင်္ခါရငြင်းတဲ့ဘောနိဗ္ဗာန်ပဲသင်ကြားသိမြင်ပါမသင်ကြားဒီခိုက်တာမှာ ကြည့်စရာလည်းမရှိဘူးကြည့်တဲ့သဘောလည်းမရှိဘူးအကုန်လုံးငြိမ့်နေတယ်ငြိမ့်တဲ့သဘောပဲတွေ့ရတယ်ဉာဏ်စုဟဲ့လားရောက်ပြီးတဲ့ပုဂ္ဂိုလ်ကဒီလိုသိမြင်ရမယ်လို့သောသောကပြောတာကမဟုတ်ပါဘူးမပြောရင်လည်းအဲ့ဒါသူ့ပြသွားတာတွေသူပြာမိသိမြင်တာပဲအဲ့ဒါပြစ္ဆေခဏခေါ်တယ်မဲ့သိမြင်တာကတစ်မျိုးကိုသိမြင်တာတစ်မျိုးနိဗ္ဗာန်သိမြင်တာတစ်မျိုးပြစ္ဆေခဏသုံးမျိုးနောက်ပယ်ပြီးကိလေသာဆင်ရင်တဲ့ပုဂ္ဂိုလ်လည်းရှိသေးတယ်။နောက်ပြန်စဉ်းစားလိုက်တော့ငါ ပုဂ္ဂိုလ်သတ္တဝါရဲ့လို့သင်္င်ဆွဲလန်းတော့ငါမရှိတော့ဥဒက္ခတွေကြီးကျင်းသွားပြီဘုရားရှိတဲ့ပုဂ္ဂိုလ်ဆိုအဲဒီလိုသင်္င်တာပါဘုရားမရှိတဲ့ပုဂ္ဂိုလ်ကလည်းရင်ကတော့ငါကောင်မရှိဘူးငါကောင်မရှိတော့ဘူးငါကောင်နေနဲ့ဆွဲလန်းမှုမရှိတော့ဘူးအဲဒီလိုသင်္င်တာရှိတဲ့သက်တာတွေကြီးအဲဒီလိုကြီးတွေကသင်္င်တာအရင်တုန်းကတော့ဖရာပြတန်ခါနဲ့စရုံမဖြစ်တယ်အခုရုံမမဖြစ်တော့ဘူးရုံမကင်းသွားပြီဒီကိစ္စကင်းတာပဲရှင်းတယ်အရင်တုန်းကတော့မကောင်းမှုအကုသိုလ်တွေပြုမယ်ဆိုပြုနိုင်တယ်အခုမပြုနိုင်တော့ဘူးဒါကခုနဒုစရိုက်တွေ

အဲဒီ၅ခုကသာမဉာဏ်နေတယ်လားဒီကဒီလောကနာဉာဏ်နေပါပဲမိစ္ဆာဝိမု ക്തി မှားသာလွတ်ခြင်းမှားရသာလွတ်မလွတ်ဖဲနဲ့လွတ်တယ်လို့ထင်တာကမှားတယ်မလွတ်ဖဲနဲ့လွတ်တယ်လို့ထင်တယ်မလွတ်ပါပဲလွတ်ပြီးဆွဲအလွယ်ဝိမု ക്തി အဲမလွတ်သေးပါပဲနဲ့ မေဖို့မရောက်သေးပါပဲနဲ့မေဖို့ရောက်ပြီတရားတို့မရသေးပါပဲနဲ့တရားတို့ရပြီအဲရဟန်းကိစ္စမပြီးသေးနဲ့ရဟန်းကိစ္စပြီးရဟနာဖြစ်ပြီအဲဒီတော့အရှင်ရောက်နေတာမိစ္ဆာဝိမုတ်ဒီခေါ်တယ်အဲဒါကမလွတ်ပါပဲလွတ်ပြီးဆွဲအလွယ်ဝိမုတ်ဒီ က်တာလွတ်မြောက်တာသမ္မာဝိမုကိုသို့ရောက်တာကိုမြောက်တာသမ္မာဝိမု ക്തി သမ္မာဝိမု ക്തി ရောက်ပြီးလွန်မြောက်တာကသမ္မာဝိမုတ်အဲ့ဒါယူကြည့်တယ်ဒါကတော့တရားထုတ်တဲ့ပုဂ္ဂိုလ်တွေနဲ့ဆိုင်ပါတယ်တရားထုတ်တဲ့ပုဂ္ဂိုလ်တွေတော့လွန်မြောက်ပြီလို့ဆွဲလာခြင်းမရှိပါဘူးသူတို့အိမ်မဲလည်းမမဲပါဘူးစိတ်ကူးလည်းမပေါ်ပါဘူးဘာလို့သူတို့တရားမှအာမထုတ်ကြတာပေါ့အဲတရားထုတ်မှုလည်းရှိတာလို့ရှိရင်အဲမဟုတ်ဘဲနဲ့မလွတ်ဘဲနဲ့လွတ်တယ်လို့ထင်တာတွေရှိရတယ်တရားနီလန်းက မမှန်ပဲနဲ့အဲဒီအနိလန်းကမဟုတ်ပဲနဲ့အာထုတ်ပြီးတော့လွတ်ပြီးတော့သင်နေတာရဲ့ရှိပါတယ်။ဆရာသမားတွေကလွတ်ပြီးပြောတာနဲ့လွတ်နေတယ်လို့လွတ်ပြီးတော့သင်နေတာတွေလည်းရှိရဲ့။ဟွန်း။ဒါကဘုရားဘာသာမဟုတ်တဲ့မြင်တဲ့မှာလည်းရှိပါတယ်။မြင်တဲ့မှာလည်းသူတရားနဲ့သူလွတ်နေတာအိန္ဒိယမှာဂျိန်းဘာသာဝင်တွေက သူတို့ယန္တာဖြစ်တယ်ဆိုပြီးအရဟတ်ဖြစ်တယ်ဆိုပြီးတော့သူတို့ဉာဏ်မိတ္တပြီးယန္တာကြီးဖြစ်နေဘာမှသူတို့ကြောင်းရကြမရှိတော့ဘူးသူတို့ကတော့ဒီခါလဲကြောင်းရတယ်အကုန်လုံးပြင်းအဲညာလို့ရှိရုဒ္ဓဘာဆိုတာရှိရုဒ္ဓဘာချက်ချင်းကြောက်ချင်းဆိုတော့သူကကိလေသာတွေအကုသိုလ်တွေဆက်အဲ့ဒါတွေလည်းသူတို့မရှိတော့ဘူးလေပြက်ပြက်ကြောက်ကြလည်းမလိုတော့ဘူးဆိုပြီးအဝတ်တောင်ငိုးတော့ဘူးသူတို့ကတော့ဒီလိုညီကြတာပါအင်းဒါကြီးကမိစ္ဆာဝိမုတ်တိပေါ်မှာမဟုတ်ဘူး သူကြောက်ကြကောင်းနေပြီဟုတ်တယ်ဒါအဲ့ဒီတော်တော်ကြောက်ကြကောင်းနေပြီလို့အာမတူပါပဲလေသူတို့အနာလင်းနေပြီလေလင်းနေပြီလေအာသူတို့ပုဂ္ဂိုလ်တွေဓမ္မတွေဆွမ်းစားဉာဏ်ပြင့်ပါကြပဲဆက်ပေါ်ကညနေပြက်နေဝန်းနေပါလေညနေရက်ကိုသူကလေးလေးခုနဲ့လေးယောက်ကတည်းကလည်းခေါင်းပေါ်ကမိုးပြီးတော့ကိုရောင်မြကြီးကလိုပါကိုရောင်မြကြီးကတော့အဝတ်တော်မိုးဥဒ္ဒါတော့အရဟတ်ဆိုရဟနာကြီး အဲ့ဒါကြီးသူပြင်ပါလို့အာမကြိုက်တဲ့ပုဂ္ဂိုလ်တွေတော့အမြင်မတော်ဘူးလို့ဆရာမမဒါနဲ့သူတို့တော့ခါတယ်အမောမြတ်ပဲယူသေးလေးနဲ့ပြင်အာဘာဝနာပြမနဲ့ဒီလိုမိစ္ဆာဝိမုတ်တိအများကြီးရှိမှာပါပဲညသာရိယတရားဖြစ်ခြင်းကအာလာရဥဒကရေပေကြီးတွေထံသွားပြီးတော့တရားထုတ်ပြီးအဲဒီအာလာရဥဒကရေပေကြီးတွေသူရရတဲ့တရားတွေဇန်တရားတွေပါပဲ။ အာယုပါဒံတရားတွေသူတို့လည်းပဲသူတို့လွတ်ပြီးကိစ္စငြိမ့်ပြီလို့သူတို့ထင်နေတာပဲအဲဒါမိစ္ဆာဝိမု ക്തി သာသနာ့အတွင်းမှာလည်းပဲဒီလိုပဲဇာယယုံနဲ့လွတ်မြောက်ပြီးကိလေသာရံကိစ္စပြီးပြီထင်နေတာတွေကြီးရတယ်ကြီးပါတယ်ရှင်ဓမ္မရိဏဘုရင်ဆုံးမတဲ့မဟာနာဂမရှိကြီးဆိုတာရှိဒီပိုင်းကလည်းပြောခဲ့ပြီရှင်နဲ့ဒါနဲ့ဒီညာနဲ့တော့ဆိုင်တယ်နည်းနည်းလည်းပြောအောင် မဟာနာရမထေရကြီးဆိုတာကြည့်တော့ရှင်ဓမ္မရိနာအဲဒီမှာဝင်ပြီးတော့ယုံကြည်ပြုပြီးတော့သုံးစားနေရှင်ဘုရားတရားများအာရုဒ္ဓကတရားပြည့်စုံတာဘယ်တော့ကြာပါတော့ဟာကြာပါပြီနာနေ့60တောင်ရှိနေပြီလူညာနာပြီနှုတ်ပြလာရင်ရှင်ပြသမာဓိဘိညာဉ်တကောများလေ့လာပါရဲ့ငါလေ့လာပါရဲ့အဲဒီမှာအရင်ကြီးရတယ်ရှင်ပြရှင်ကြီးကောင်ခံနေတော့မှာ ရှင်ကြီးသမဏကြီးမာတဲ့ရှင်ကြီးတော်ဖန်နေရှင်ကြီးတာလည်းပြည့်အဲ့ဒီရှင်ကြီးရတယ်ဗလာတဲ့လက်မောင်းတွင်းပြီးတော့ထားတယ်ပန်းကုန်ပေါ်ပြီးတော့ပြည့်ပြေးလာတဲ့ပုံရှင်ကြီးကြီးပြေးလာတဲ့ပုံနှလုံးသွင်းစမ်းပါဦးရှင်ကြီးအဲ့ဒီတော့ပေါ်ပြီးတော့ထားတယ်တဟုန်ကြီးသိုးတော်မယ်နေမြင်းတော်မယ်နေပြေးလာတာပြေးလာတော့အစင်းလေးကိုတော့ကြောက်ကြောက်ပြီးတော့ထပြေးရဆိုတာကြောက်ပြီးတော့ထပြေးတော့ ယဟနာစေတဝရိဏယဟနာကလည်းသင်္ကားဆိုတာအရှင်းပြဘူးတော့ယဟနာကြောက်သေးတာဗျာသင်္မသရိယနောက်ဆိုယဟနာမဟုတ်ဘူးကြောက်ကြောက်တဲ့ကြီးတွေကရှိနေကြတာပဲအဲ့ဒီမှာစေတဝရိဏပြီးတော့သူကတခါလဲရိုးသေးသမထတော့မယ်ငါကျင်ငါကြီးအာကိုရဖြစ်ပါအောင်သမထလေးပေးပါအောင်ငါကလွဲမှားသူကရိုးရိုးပါပဲသူကတော့အဲသူကတော့ဟန်ဆောင်ပါတော်မဟုတ်ပါဘူးတကယ်ကိုသူ့မှာဇာနေလည်းရတာ ဇာနေရတော့ဝိသမနာဘာမြင်ကိလေသာတွေကကွာနေတာကိုအကျဉ်းသားတွေကွာနေတော့သူ့မှာကိလေသာမရှိဘူးအောင်မပြီးတော့သူရန်ကိစ္စပြီးညာနာပြီးပြီးတယ်အဲ့ဒါမိစ္ဆာဝိမုခေါ်တယ်နောက်တခါမထေရဘာကသူ့နာမည်မပါဘူးအဲဒါနဲ့သုံးပါးထဲမှာတစ်ပါးသူ့နာမည်နာမည်ရှိပါတယ်အဲ့ဒီမရှိဘူးအဲ့ဒီမထေရဘာကလည်း ဒီလိုပဲသူရဟနာပြင်ပြီးတော့နေနေတာသူလည်းနှိမ့်ချောက်တယ်ကြည့်ပြီးဉာဏ်ရတာဖြင့်ဟိုတကောအိဒီပါလေးလာပါလားအာလိလာပါလားရေကန်ကြီးတို့ဖာလင်းဖျားရေကန်ကြီးဖာလင်းရေကန်ကြီးထဲမှာဘရုံမာကြာကြီးဖာလင်းလာပါဦးများဘရုံမာကြာကြီးဖာလင်းဘရုံမာကြာပန်းကြီးအကြီးကြီးဖာလင်းပါဗျာကြီးကြီးဖာလင်းအဲ့ဒီထဲမှာမာရုကမှာ ရိုးသမီးရုပ်ကြီးဆန်နေမအောင်ကြာဟာအဲဒီရိုးသမီးရုပ်လေးကလည်းကခင်းနေဆိုအောင်သင်ပြနှလုံးသွင်းပါအောင်အဲဒီလိုမှကြာပန်းပေါ်မှာအင်္ဂါလှပါတယ်အမျိုးသမီးကရည်တဲ့ပုံပေါ်ကလည်းကခင်းနေဆိုနေတဲ့ပုံအရင်းအရင်းပြီးတော့ရှင်သမားတွေနားမသိရမြင်ပြကလေးခဏကြည့်အောင်ပြဒီလိုပြည့်စက်ကြည့်လို့အားနဲ့ခဏသောဆောင်အောင်ခါနဲ့ပြောသူတော်ရဲကြည့် သူဖန်ဆင်းတဲ့ရုပ်ကြည့်ပြီးတော့သူစိတ်ထဲမှာနှစ်သက်ပါရတဲ့ဇာကဖြစ်လာဆိုတော့ဆိုဆိုအဲဖြစ်လာတော့မှအဲ့ဒီမှာသိတာနောက်ဇာညာနာပုံကြီးပါပဲကိုယ်အယုတ်ကိုကိုယ်ဖန်ဆင်းတဲ့အယုတ်ကိုဒီမှာသာယာမှုဖြစ်အဲ့ဒီမှာလဲရှင်သမရိနာကကမ္မထံပြီးတော့သူကတကယ်တကယ်ပုံကိုကြီးတွေပါသူတို့ဇာနေပင်ကြီးကောင်းကောင်းရနိုင်တဲ့ပုဂ္ဂိုလ်အဲ ကံလောက်နေဆိုတာအဲ့ဒါကိစ္စပြီးပြီးပြင်ပြီးတော့ကိလေသာကပြစ်တာနဲ့နေနေအောင်မယ်သူတရားပေးလိုက်တော့ခဏပါပဲခဏအထုလိုက်လို့ဉာဏ်သာဖြစ်တယ်။သာမာဝိမုတ်ဖြစ်တယ်။အခုလည်းပဲဒီလိုပဲတရားထုတာတွေဘိုလ်လိုအထုဒီလိုအထုနီးနီးမရှိကြတာပေါ့လေအဲဒီမှာဒီလိုကြကြတမျိုးတူဖြစ်လာရင်ဒါနဲ့တရားရပြီးသောတာပန်ဖြစ်ပြီးဉာဏ်သာဖြစ်ပြီးစသည်ဖြင့်ဒီလိုအဆုံးဖြတ်ပြီးပေးတာကြီးပါတယ်။ အဆုံးကြပဲနဲ့ကိုယ့်အကိုလည်းချင်းတယ်ရှိမှာပေါ့လေအဲဒီဥစ္စာတွေမဟုတ်ဘူးလေဥစ္စာတွေရှိပါတဲ့ဝိပဿနာဉာဏ်တွေအစဉ်တိုင်းမဖြစ်သေးပဲနဲ့ဆိုရင်ဒါတွေကဒိဋ္ဌဝိမုတ်တွေပဲဖြစ်တတ်ပါရဲ့အဲယုံနာလည်းပိုင်းခြားမသိသေးဘူးအပြည့်ပြည့်လည်းမသိသေးဘူးအိစ္ဆဒုက္ခအနာတ္တလည်းမသိသေးဘူးဒါသင်္ခါရုပ္ပသဉာဏ်ဆိုတာရှိတယ်သင်္ခါဉာဏ်နဲ့သင်္ခါရုပ္ပသဉာဏ်နဲ့အမှန်ပြတဲ့ဉာဏ်အဲဒီဉာဏ်တွေဖြစ်ပုံလည်းမသေးကြသေးဘူးအဲဒီကနေပြီးတော့ ဥက္ခဏအရိယာမဲ့စီကိုတက်သွားပုံဥက္ခဏကံကြီးတက်လာပုံနဲ့အရိယာမဲ့ဖြစ်ပုံယုံနာသင်္ခါရချုပ်ငင်းပုံဒါတွေလည်းပဲအဲဒီနည်းနဲ့မရှိသေးဘူးဆိုရင်ယုဇာတွေကယုံနာချုပ်ငင်းတဲ့သဘောတွေရှိတယ်အဲထုတ်ထုတ်တဲ့သဘောကယုံနာချုပ်တယ်လို့တော့မဟုတ်ဘူးထုတ်နေတဲ့သဘောတွေသိရှိပါလေဒီလိုကဲမကြဘူးပြောတယ်အာနာပါနာသတ္တဝင်တဲ့ကို ရှုတာနဲ့တချို့မိနစ်ပိုင်းလောက်အတွင်းမှာသိရတဲ့အထုတ်တာလို့မဟုတ်ဘူးခုမှရုံးနဲ့ထုတ်နေတယ်အဲဒီလိုပါလေကမိစ္ဆာဝိမုတ်ကိုခေါ်တယ်တဲ့မိစ္ဆာဝိမုတ်ဖြစ်လို့ရှိရင်မပြည့်တုံးဆိုနောက်တနေ့တစ်ချိန်ကျတော့သူ့အမှုတွေပေါ်လာတာပေါ့လေသူကကိလေသာမကင်းသေးတော့နောက်ကိလေသာတွေပေါ်လာတယ်အရိယာမေဖို့သောတာပတိမေဖို့ရောက်သောတာပန်ဖြစ်လို့ရှိရင် ဘုရားပြောခဲ့တဲ့ဒုစိတ်တွေအကုန်ကင်းရမှာဗာဏိပါဒတဲ့ဒုနိဒာနဲ့ဗာရိကင်းရမှာပြီအဲ့ဒါတွေမကင်းမဲနဲ့နောက်ကြတော့ပေါ်ရပါတယ်တချို့ဟိုကလေးငယ်ငယ်တို့ဘာလို့ဆိုရင်ပေါ်ရတာပေါ့ဒီကြီးတွေကတော့စောင့်ကြလို့ပေါ်ဒီမှာပေါ်မယ်အဲ့ဒါကပေါ်ရတယ်ဒီကြီးတွေလည်းပဲပြီးပေါ်ရပိုင်းကတော့ပေါ်မှာပါပဲသူစားတော့ပြန်မသိနဲ့ကိုကကိုတော့သိနေမှာတော့ကြမဟုတ်ရင်မုံမသိမှာအဲ့ဒါဝိပဿနာဉာဏ်နဲ့အစဉ်တိုင်းဖြစ်ပြီးတော့ယုံနာသင်္ခါရမြင်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုတာမဟုတ်ပါပဲနဲ့ ကြားနည်းနဲ့ဒီဟာသူကြီးတွေမျိုးတမျိုးရှိကြတာလေတွေ့ရုံနဲ့လွတ်ပြီလို့ဆွဲလာတဲ့သဘောတရားဇာနဲ့ဆွဲလာတာရှိတယ်ဒီလိုလေဇာတော်မရောက်ပါဘူးဒီလိုကြီးကြရလေးရှိရုံနဲ့ဆွဲလာနေတာရှိတယ်အဲ့ဒါတွေကမလွတ်ပါပဲလွတ်ပြီးဆွဲလွယ်ဝိမုတ်ကြီးအဲ့ဒီလိုလွယ်မှုမှုကိုသိရအောင်ဟိုတို့ရောက်တာလွန်မြောက်တာသမ္မာဝိမုတ်ကြီးဝိပဿနာဉာဏ်သင်နိုင်တဲ့အရိယာမေဖို့ရောက်ပြီးတော့ ကယ်လွတ်မြောက်သွားတာအဲ့လိုပုံပေါ်တာမဟုတ်ပြန်တော့ဒီကြိုက်တွေကလည်းအမြဲကျင်းပြီးတော့သင်ပြပြီးတော့အဲသာမဝိမှုရောက်အောင်လို့ဒီအားထုတ်ကြရတယ်ပရိမိစ္ဆာဝိမု ക്തി ဘုရားတန်ဒီမယမေတ္တာသမ္မာဝိမု ക്തി ဘုရားမာတိတန်လေကောကြရဏိယောပရိတဘာသောပုဂ္ဂိုလ်တို့သည်မိစ္ဆာဝိမု ക്തി မှာသောလူမျိုးချင်းရှိကုန်တဲ့ဘုရားတန်ဒီကြကုန်လတ္တသစ္စာဤသောသူတစ်ပါးတို့က မာသောလူချင်းရှိကြရနိုင်မြန်ငါတို့သည်သမ္မာဥမ္မုတ်တိမန်းသောလူမျိုးချင်းရှိကုန်နေဘူးသမ္မာဖြစ်ကုန်ဤဒီလိုတန်လေသောဒီလေသာထောင်းပါလောခြင်းကိုကရဏီရောပြုခြင်းအာ၏ဒီများတွေမှားယွင်းစွာတရားမရသေးနဲ့တရားရတယ်ဖြင့်မဟုတ်သေးပဲနဲ့ဟုတ်တဲ့ခြင်းကြတာကြီးလိမ့်မယ်တဲ့ဒီလိုရှိပါတယ်အဲဒီလိုရှိနေတဲ့လောကကြီးတဲ့မှာငါတို့ကတော့တရားအမှန်ရပြီးတော့အရိယာမေဖို့ရောက်လို့ အမှန်စင်စစ်လွတ်မြောက်ခြင်းဖြင့်ဗမာဝိမု ക്തി နဲ့ပြည့်စုံနေခြင်းပဲပြည့်စုံအောင်တို့တရားမှန်ရအောင်လို့အားထုတ်မယ်ဒီလိုလုံးဝပြီးအားထုတ်ရမယ်တဲ့ဗန္ဒီသပဲအဲနာရီနောက်ဆုံးတစ်ပုဒ်ကလေးဆိုပြီးပြရသိရလို့သူများတွေကမာရင်စွာလွတ်မြောက်ကြမိနေတာမှာ ငါတို့ကတော့မှန်စွာလွတ်ချင်းရှိစေ၏ကိလေသာပါစေတဲ့ခြင်းကိုရှင်းပြီဒီလိုစိတ်မျိုးကိုသိစေမည်မာရင်ကလွတ်မြောက်ခြင်းကို မှန်စွာလွတ်မြောက်ခြင်းဖြင့်ကြောင်းလွယ်မည်မှန်စွာလွတ်မြောက်ခြင်းဖြင့်သင်တန်းတဲ့မည်မာယံစွာလွတ်မြောက်ခြင်းဟုဆိုသောမာယံစွာလွတ်မြောက်ခြင်းဟုဆိုသော မိကိုမန္တာလွတ်မြောက်ခြင်းဟူသောရေစဉ်ဖြင့်ငိမ့်တမည်သုံးပါးသုံးပါးဒီပြည့်တဲ့ညနိုင်ဝဲတိတော့အဝဲတိတော့ဘူရောတော့ဘူရောတော့ဘလောဘဘလောဘသုံးပါးဒီပြည့်ညဝေဒီပြည့်တဲ့ညယနေ့ခေါ်၌ ကျွန်ုပ်တို့ပြုစုပွားများအာထုတ်အပ်သောဒါနာကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်ဝေယဝိသကုသိုလ်တရားဟောရသောကုသိုလ်တရားနာရသောကုသိုလ်သတိတော် ဒီကောင်းမှုအပေါင်းဤအဖို့ပါကောသမိအဖာတို့အားညပေးဝေပါကုန်၏ညပေးဝေပါကုန်၏သွေမျိုးတို့အားညပေးဝေပါကုန်၏ညပေးဝေပါကုန်၏ဤရ၌ရောက်ရှိနေသော သူပရိသတ်နတ်ပရိသတ်အပေါင်းအားမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အလုံးစုံသောအတ္တဝါအပေါင်းတို့အားမြတ်ပေးဝေပါကုန်၏မြတ်ပေးဝေပါကုန်၏အလုံးစုံသောအတ္တဝါအပေါင်းတို့သည် မျှရာကြ၏ကိုစိတ်နှကြာသံဃာကြသည်ဖြစ်ပါစေကုန်သတည်းညာညာညာဘုရားမြတ်ပါ 1332ခုရာဇူလာယူနေဖြစ်တယ်ဒီနေ့တန်လေးထားတုတ်တွေကနောက်ပိုင်းကဆက်ပြီးတော့ဟောရပါဒီနာဒီကနေပြီးနောက်တစ်ခါတဘူရလာပြီးနေကြတော့လည်းပဲနောက်၃ပိုင်း၄ပိုင်းဟောရဒီဝေလာပြီးနေတော့ ပြီးပြီးကိုရာယူရထားပါတယ်လည်းမပြီးရင်လည်းဒီလိုလိုလားဆိုပြီးရနေပြီးသားရမှာဘာလို့လဲတော့ဆိုရင်တပေါင်းလာပြီးကြတော့မော်လင်းကကြောင်းရည်ရဲ့ကျသူတို့အစီအစဉ်လုပ်ထားပါတယ်အဲဒီမှာပေါင်းလာပြီးတော့မဟောနိုင်အဲဒီကနောက်လည်းလာပြီးရဟိုရာသင်နေနေမှာသိနေပြီးတော့နောက်တော့တကူလိုလားပြီးအပိသာအောင်အပိသာတလို့ရှင်တဲ့တကူလိုလားဆိုပြီးရမှာအပိသာအောင်ခေါ်ရမှာ ရပါပြီဒီကအခုနေ့သိညာကြတဲ့နေ့ကစပြီးတော့ဟောတာဒီနေ့ဒီဝါရှိပါဘုရားလည်းဆရာဟောတဲ့ရက်ကလည်းဒလမှာတကြိမ်လည်းဒီထဲမှာအကြောင်းမညို့လို့မဝရတဲ့ခါလည်းရှိသေးပြီးတော့ဒီနေ့ဒီကလည်းဟောရတယ်ဝါသဝုကြတယ်ဝါသဝုကြတဲ့မျိုးအဲဒီလို ဆရာတရားတွေဟောတာဟောရင်းတွေကလည်းဒါကြောင့်ဆရာမကုန်သေးပဲပြည့်စိတ်ပိုင်းကြီးရတယ်များတယ်အဲဒီတရားဆိုရင်မကုန်သေးကောင်းရင်တော့မှကောင်းမို့တဲ့ကောင်းရင်မထည့်မီတော့လည်းလို့တော့လို့တော့ဘိုင်းကအောင်ဘုံရထားတဲ့ပုံကိုယ်တွေတော့တချို့လည်းနှုတ်ကြကြကြလည်းရနေပါရမယ် ဒါမှလည်းနောက်ပုဂ္ဂိုလ်တွေကအဲဒီကောင်းစဉ်ကိုအောင်ပုဂ္ဂိုလ်တွေ့ရမြင်ရမှာမဟုတ်ဘူးအဲဒီမှာဆောင်မှုကလေးမထဲမိဘူးကောင်းစဉ်ဆောင်မှုလို့ကဝိသာပါဒအာရိဏနဲ့အာဇမစရိယာမုတာပိတုသုသာဘာဘိဒိယာနှင့်ထေရမိစ္ဆတာစင်တိုင်းပြရ၏အဲဒီပြောဟောပြီးပါပြီ

မုသာပိတုမုသာဝါရလေရောဆိုခြင်းမှရေချောင်းမှုဣပုနာဝါစာဂုံးတိုက်ခြင်းမှရေချောင်းမှုရေချောင်းမှုမုသာပိတုသရုသံသာသရုသဝါစာဉာဏတော်စကားရောဆိုခြင်းမှရေချောင်းမှုသံဖပလာပအမြင့်မဲ့တဲ့အပြင်ချင်းအနည်းလေးပဲမရှိတဲ့ မှန်ကန်မဟုတ်တဲ့အကြောင်းရာတွေပြောဆိုခြင်းမှကြည်ကြောင်မှုအဘိဓိယာနဲ့အဘိဇာပြာပါရဘိဇာဘုရားစီစဉ်ကိုကိုကိုစီစဉ်ကြည့်အောင်ဘုရားကြည့်အောင်ယေကြည်ကြည်ခြင်းမှသင်ကြောင်မှုပြာပါရဘုရားစီပြည့်ဒီလိုတော့အာရုံကြည်ခြင်းမှသင်ကြောင်မှုအဲဒီဟောခဲ့ပြီးပါပြီ ဝိညာဉ်နဲ့ဆယ်ပြာမိစ္ဆတာစင်တိုင်းပြ၍မိစ္ဆတာတရားဆယ်ပါးစင်တိုင်းအဲဒီမှာဟောသွားတယ်ဒီမှာအတူတူပေါင်းစင်ကစင်တိုင်းရတယ်။ဆောင်းမူကြီးပြေသွားတယ်လို့မပြေရအောင်လား။မိစ္ဆတာတရားဆယ်ပါးဆိုတာဘုရားရှိတဲ့ပုဂ္ဂိုလ်တော့လွယ်ပါရဲ့မိစ္ဆတာတရားဆယ်ပါးဆိုတာလည်းသိကုန်ပြီ။အဲဘုရားရှိတဲ့ပုဂ္ဂိုလ်တွေတော့ပေါ်မှပဲပြင်မှာ။ မဲခင်ဖြစ်ပါနဲ့ကြောင်းမြတ်မိစ္ဆာမဲခင်လေးသူကလည်းဖြစ်ပါရှိပါတယ်နောက်ကမိစ္ဆာညာနာနဲ့မိစ္ဆာဝိမု ക്തി ထည့်လိုက်လို့ရှိရင်အလုံး10ပါးဖြစ်ပါတယ်မိစ္ဆာဒိဋ္ဌိမိစ္ဆာသင်္ကပ္ပမိစ္ဆာဝါစာမိစ္ဆာကာမနာမိစ္ဆာအာဇီဝမိစ္ဆာဝါယာမမိစ္ဆာတတိမိစ္ဆာသမာဓိယအရိယာမဂ်ရင်7ပါးနဲ့တရားမြတ်မိစ္ဆာမဂ်ရင်7ပါး မိစ္ဆာညာနာမိစ္ဆာဝိမု ക്തി အဲဒီကနှစ်ခုထက်လည်းဆယ်ခုရှိတယ်အဲဒါတွေလည်းပဲဟောပြီးပါတယ်ထေရမိစ္ဆာတာစင်တိုင်းပြရ၍ဆိုပြီးသူဟောမှာဘောဓကစဗယမံဘောဓပနာဟမက္ခပလဣဒ္ဓမစ္စေတာတိမာယာဣမထံဘဒီလိုမျိုးလေးဆောင်ပေးထားပါတယ်အဲဒီတရားတွေအစုံစုံတရားတွေ အဲဟောရမို့ဒီကိုကြံတော့တယ်တရားမိစ္ဆာတော့သင်တိုင်းကြတဲ့ခိနာဥဒိစ္စဝိသိကိစ္စနဲ့လုံးဝကြံတော့ခိနာမိစ္ဆာဥဒိစ္စဝိသိကိစ္စယောရဏတရားသုံးပါးအဲဒီသုံးပါးအစရဟောရမယ်။နောက်မှာပောရပနာမထပလာဣဒ္ဓမတိပါတိမာအတိမာဓမ္မ ဒုက္ခစနဲ့အပြီးမှာသမ္မတယံဟောရနောက်ဒုက္ခစနဲ့ဘာပမေတော်ပမာတော်တပြာဒီဟာသုံးခုဒိဋ္ဌိကပြာသုံးပါသဒ္ဓါမတိဤကရတ္တပါနဲ့သုတ္တနီတိတိယမௌထသစ္စဒုက္ခညတာယူပြီးစွာဟုဒုက္ခညတာတရား9ပါးအတ္တရမယုံမာတရား9ပါးနောက်သာရိတိပရမတ္တတာ ယူသေးတာကတပါးပြပါသမာဓိပါတိမာအဓိပဓမ္မဥပဇ္ဇပါပမိတ်တော်ပါပမိတ်တသမာဓိသမာရောတတိယပါပမိတ်တော်သမာရောတတိယ ဒီမှာသာမဒုက္ခစနဲ့ဒုက္ခစကတစ်ခုမမာရကတစ်ခုပါပမိတ်တာကတစ်ခုအဲဒီသုံးအဲဒီသုံးခုရဲ့နောက်ကစိတ်ခုရဲ့ပေါ်73ခုကြာမှလေးတဲ့အဲဒါတော့လာရင်းနေကြဟောဖို့အဲဒါဆောင်းဘုကလေးပြုရတာဆိုကြအောင်လေအဲကျွတ်ရရနေပါလေကျွတ်ရ မကြောက်ဘူးတော့ကြောက်ကြောက်ဘူးတော့ကြောက်မှမဟုတ်ဘူးဒါပေမဲ့ဒီကဘုရားဆိုတော့နောက်ဘက်လိုက်ဆိုတော့ရပါတယ်ဝိဟိန္တာပါဒဝိဟိန္တာပါဒအာရိဏနေအာရိဏနေ အာရမသိယာဘုဒ္ဓပိပုသရုသံဘာဒိဋ္ဌာနေသေဗျာမိစ္ဆာတာသင်တိုင်းကြ၏သီနာဥဒိစ္စာသုတိကိစ္စာနေဩရာပနာဩရာပနာ မေထပလာမေထပလာဣဒာမိစေဣဒာမိစေဘာတိမာယာဘာတိမာယာဣမာသံဘာဣမာသံဘာဒုက္ခစနေဒုက္ခစနေမပါပမိတောပါပမိတောမာရောတဖျာမာရောတဖျာရာမရှိရာမရှိ တိရိကမုတ္တပနှင့်သုတ္တနိဟိတိရိတရားဘုထသစ္စာဒုပညတာသူတိစွာဟုသီလေသာပဲ44ကိုဝေသွန်စေ ကြပေသည်သံလေခသို့မိန်ကုန်သည်သံလေခသို့